1311ခုနှစ်နတော်လာကြီးကစပြီးတော့ဒီရန်ကုန်မြို့သာသနာ့ရိပ်သာမှာသတိပဋ္ဌာန်ဝိပဿနာတရားကိုဟောကြားညွှန်ပြခဲ့ပါတယ်1312ခုနှစ်နတော်လာကြီးကစပြီးနှစ်စဉ်နဲ့တိုင်းမြတ်ပါဠိပူဇော်ဝဲညင်ပါခဲ့ပါတယ်အဲဒီမြတ်ပါဠိပူဇော်က ယခုနှစ်အထိဆိုရင်25နှစ်25ကြိမ်ရှိသွားပါပြီအဲဒီ25ကြိမ်အတွင်းမှာပထမနှစ်ကဘယ်လိုဩဝါဒပေးခဲ့တယ်ဒုတိယနှစ်ကဘယ်လိုဩဝါဒပေးခဲ့တယ်စသည်ဖြင့်ဩဝါဒတွေပေါင်းချုပ်ပြီးတော့ဩဝါဒကထာဘောင်းကျုပ်အနေနဲ့စာအုပ်လေးရိုက်ထားပါတယ်အဲဒါဒီစာအုပ်ကအကုန်လုံးတော့မဝင်နိုင်ဘူးနဲ့ဒီလိုတချို့လည်းရပါလိမ့်မယ်ထင်ပါရဲ့ ဩဝါဒကထာပေါင်းကျိုးအဲဒီစာကိုလေးရိုက်ထားတဲ့အတွက်ဒီနေ့တော့ကိုဩဝါဒပေးဖို့ဆောင်မိုးစာရဲ့ဝေဖို့ရရိုက်မထားဘူးဆောင်မိုးစာရဲ့အထူးမရှိပါဘူးဒီစာဒီစာအုပ်ထဲမှာကြည့်ရင်ရမှာပဲတဲ့စာကိုလေးလည်းပဲဒါလည်းကူရနိုင်မဲ့လက္ခဏာရှိတာပဲဆိုပြီးတော့ညစာဆောင်မိုးကလေးရိုက်ဖို့ရမညွှန်ကြားခဲ့ဘူး ဒီနေ့ဟောဝိရာကတော့အရင်ကဟောဘူးတဲ့ဟောဝါဒပါတိမောက်ကိုဟောဖို့ပဲစဉ်းစားထားပါတယ်။ဘာကြောင့်ဒီဩဝါဒပါတိမောက်ကိုထဟောရသလဲဆိုလို့ရှိရင်ဒီခန္ဓာဘွဲမှာရောက်သားတာတွေပြောဆိုကြတာတွေအဲ့ဒါတွေကလည်းအချိန်တော်တော်ကုန်သွားလိမ့်မယ်။

အမတန်လေးနဲ့တဲ့ဩဝါဒဖြစ်ပါတယ်မြတ်စွာဘုရားကိုယ်တိုင်ပေးထားတဲ့ဩဝါဒပဲဒါကြောင့်25နှစ်မြောက်ငွေရုသဖြင့်မြတ်ပါဠိပူဇော်ဝဲမှာမြတ်စွာဘုရားများကိုယ်တော်တိုင်ပေးတော်မူတဲ့ဩဝါဒဗာတိမုတ်တရားပဲအချင်းချင်းဟောမယ်လို့စဉ်းစားထားတယ်စဉ်းစားထားတဲ့အတိုင်းလည်းပဲဒီဩဝါဒဘောင်းညုံမှာညွှန်ကြားထားပါတယ် အခုနှစ်မှာရခင်က1315ခုနှစ်ကဟောခဲ့တဲ့ဩဝါဒပါတိမောက်တရားပဲဆိုတာနောက်ညွှန်ကြားထားပါတယ်အဲဒီ15နှစ်မြောက်ကဩဝါဒကြည့်ရမယ်စာအုပ်ရှိတဲ့ပုဂ္ဂိုလ်အဲ့ဒါကြည့်မရှိတယ်ပဲခဲခဲခဲတော့မရှိပါဘူးဆောင်းမကုလေးတွေလွယ်ပါရဲ့သူကကာမျက်နှာနာမှာစိတ်ကစားပါပဲကိုယ်မှာခမုတ်ရှိပါတယ် မြတ်စွာဘုရားများဝန်းတော်မူပြီးတဲ့နောက်ပြုစွာတရားဟုဟောကြားတော်မူတဲ့အဲဒီကစပြီးတော့အရိယာပုဂ္ဂိုလ်တွေယ ahanan ပုဂ္ဂိုလ်တွေဖြစ်ပြီးမြတ်စွာဘုရားဤသာသနာတော်မှာယ ahanan ပြုကြမြတ်စွာဘုရားအေဟိဘေကုခေါ်ပြီးတော့ယ ahanan ပြုပေးအဲဒီယ ahanan တော်တွေကို မြတ်စွာဘုရားများဩဝါဒပေးတယ်တချို့ချို့ဩဝါဒတွေကလည်းဒီနှစ်စဉ်ဒီတိုင်းလည်းမဟုတ်ပါဘူးလားစဉ်လာတိုင်းလည်းမဟုတ်လာပြီလာပဲစကားရဲ့ဥပုံနေတိုင်းလည်းမဟုတ်ပါဘူး၆နှစ်နေမှတခါအဲဒီတော့ဩဝါဒပေးတာလည်းရှိပါတယ်အဲဒီလိုဩဝါဒပေးတဲ့အခါကလည်းမှသံဃာတွေအကုန်လုံးစုဝေးပြီးတော့မြတ်စွာဘုရားကပြီးဩဝါဒပါတိမောက်ဂါထာဟောကြားတော်မူပါတယ်ဂါထာအကုန်လုံးမှာသုံးဖို့ရှိပါတယ်မများပါဘူး အဲဒီကဒါပဲစပြီးတော့ဟောရမယ်ခန္တီပရမန္တဘောတိဒိဋ္ဌာနိဗ္ဗာနံပရမဝရံတိဗုဒ္ဓနာဟိပါရဇိတပရုပဂာတိနာသမနောဟောတိပရဝိဟေရယံတော်မြတ်စွာဘုရားများကိုယ်တော်တိုင်ဩဝါဒပေးနေဖို့ညာတော်တွေ

ရရအနေနဲ့ကကြွလာကြမိမိတို့တကိုးရှိတဲ့ပုဂ္ဂိုလ်ကိုတကိုးနဲ့ကြွလာကိုတကိုးရှိတဲ့ပုဂ္ဂိုလ်ကနတ်တေကြီးတကိုးနဲ့ပဲမြတ်စွာဘုရားတန်ရောက်ပြီးတော့ဩဝါဒခံရတယ်ဆိုပါတယ်အဲဒီဩဝါဒခံယူနေပုံနဲ့အာရုံပြုရဘုန်းကြီးတရားကာထာရုပ်ဩမြတ်စွာဘုရားဘုလုံးကဒီလိုဩဝါဒပေးတာပဲလို့အာရုံပြုရ သံတိပရမတဘောတိဒိဋ္ဌာနိဗ္ဗာန်ပရမဝရံတိဗုဒ္ဓနာယိပါရဇိတပရုပဂာတိနာတမနောဟောတိပရဝိရယံတောတိဒိဋ္ဌာချုပ်တိခံလင်ခြင်းဟုဆိုအပ်သောခန္တီသိခံခြင်းသည် ပရမံလွန်ကဲမြင့်မြတ်သောတပောကိလေသာကိုပူလောင်၆တွေ့စေသောအကျင့်ပေ၏အဲခန္တီပရမံတပောဣဒိဋ္ဌလူရင်းကတော့သီခာခြင်းဟာအမြတ်ဆုံးခြင်းပဲလို့ဆိုလိုပါတယ်ခန္တီသီခာခြင်းသည်ပရမံလွန်ကဲမြင့်မြတ်သောဝါအမြတ်ဆုံးဖြစ်သောတပောအကျင့်ပေ၏ကျင့်ဆိုတာ ယပဆိုတဲ့ပါဠိကတရနဲ့ရာဖြင့်ပူလောင်6တွေ့စီတာမင်းများအဆိုရတွေပူလောင်6တွေ့စီလိုပဲအဆိုရတွေပူလောင်6တွေ့စီလိုပဲကိလေသာတွေကိုပူလောင်6တွေ့စီရတဲ့ကျင်းစီရတဲ့အရှင်အဲ့ဒီကြာအာဒီပြခံခြင်းဟာဖြင့်ညာတော့ကျင့်မယ်တဲ့ဒီပြင် အကျင့်တွေလည်းရှိတာပေါ့လေသိခါခြင်းမပါလို့ရှိရင်အကျင့်ကလည်းမဖြစ်ဘူးသိခါခြင်းဘာမှပဲဖြစ်တယ်ဒီမခံလို့ရှိရင်တော့အကျင့်ကမဖြစ်ဘူးဒီမခံခြင်းတဲ့ပုဂ္ဂိုလ်ကိုယ်အလိုလိုက်ထားခြင်းတဲ့ပုဂ္ဂိုလ်ဟာအကျင့်တွေဘာမှမဖြစ်ဘူးအခုအများလူတွေပြီးတယ်တဲ့၅ပါးသီလသိက္ခာဘုရားဆိုတော့၅ပါးသီလသိက္ခာဘုရားသီခါမှာ သီလပြည့်စုံတာဒီမခံရင်လည်းပြည့်စုံနေမှာတော့ပါဏာတိပါဒဝေရမိသိက္ခာပရံသမာရိယာမိပါဏာတိပါဒသတ္တဝါဤသက်ကိုသိစေသိစေသတ္တဝါဤသက်ကိုချခြင်းသိစေခြင်းသာခြင်းမှာဝေရဏိသိက္ခာပရံကြောင်ကြောင့်ဖြစ်သောသိက္ခာပုဂ္ဂိုလ်သမာရိယာမိသောက်တည်ပါ၏လို့အဲဒီသိက္ခာကိုသောက်တည်တာ ပြီးမခံလို့ရှိရင်ဒီသီလမလုံးညုံဘူးသီလတော့ဆောက်တည်ထားပါရဲ့ရှင်ကလာကြိုက်တော့ပြီးမခံဘူးဆိုရင်ရှင်ကိုပါလိုက်ရင်ပါဠိပါဒတိခါကိုပြက်တာပဲသီလပြက်တယ်အဲဒီပညာတွေလည်းဒီလိုပဲဒါအသေးမွားလေးပြောတယ်ဒီကြီးတဲ့ဥစ္စာတွေကဒါပြီးတော့ရေးကြည့်တာပဲဒီခါမှာဒီခါမှာသီလရတယ်ပြည့်စုံတယ် သိခာမိအာထုံးမှသမာဓိကလည်းပြည့်စုံတယ်သိခာမိအာထုံးမှဝိပဿနာပညာကလည်းပြည့်စုံတယ်ဆိုတာဒီမခံမဲနဲ့မဖြစ်ဘူးဒီမခံရင်တဲ့ပုဂ္ဂိုလ်တွေကသီလလည်းပဲဒီလိုဒီမစောင့်ရှောက်ဘူးမစောင့်ရှောက်ခြင်းဘူးလူကသီလမလိုပါဘူးဆိုတော့ပြောနေသူတို့မကျင့်ကျင်တာနဲ့ပြောတာလူကတော့လိုနေတယ်သူတို့အတွက်တော့မလိုဘူးပေါ့လေသူတို့မှာစောင့်ရှောက်တဲ့ပုဂ္ဂိုလ်မဟုတ်ဘူး သမာဓိတဲ့ပေါ်များအားထုတ်ဖို့မလိုပါဘူးဆိုပြီးတချို့ကပြောနေတာသူတို့အတွက်တော့မလိုဘူးသူတို့ကသမာဓိဘာဝနာလည်းအားထုတ်တဲ့ပုဂ္ဂိုလ်တွေမဟုတ်ပဲဝိပဿနာတွေလည်းဓမ္မနကရှုမှတ်ပွားများနေဖို့မလိုပါဘူးသိပြီးတာပဲဆိုပြီးသူကဒီလိုဟောနေဒါသူတို့အတွက်တော့ဟုတ်မှာပဲသူတို့မလိုတာသူတို့လိုမလိုတဲ့ပုဂ္ဂိုလ်တွေအများကြီးပေါ့ဗုဒ္ဓဘာသာအပြင်ဘက်ကအခြားဘာသာဝင်တွေဘာသာမရှိတဲ့ပုဂ္ဂိုလ်တွေဟာ ဘုရားဟောတဲ့တရားတွေဘာမှမလိုဘူးအကုန်လုံးအပိုကြီးတဲ့ပဲအဲသူတို့လည်းအဲ့ဒီလူတွေနဲ့တရားနဲ့ပဲအတူတူပဲဒီမခံမဲနဲ့သီလသမာဓိပညာတွေမပြည့်စုံဘူးသီခံပြီးအားထုတ်မှဖြစ်တယ်ဒါကြောင့်သီခံခြင်းကအရေးကြီးပါတယ်သီခံခြင်းကအရေးကြီးတယ်သီခံရတယ်ဆိုတာသဘောတရားသီခံရတာလည်းရှိတယ် ပုဂ္ဂိုလ်အနေနဲ့သိခါရတာလည်းရှိတယ်နှမျိုးရှိတယ်ပုဂ္ဂိုလ်အနေနဲ့ကတော့ကိုယ်ပေါ်လာပြီးတော့ကိုယ်ဖြင့်နှုတ်ဖြင့်ယူလွန်စော်ကားတဲ့လူပုဂ္ဂိုလ်ဖြစ်စေအခြားသောပုဂ္ဂိုလ်ဖြစ်စေဒိဋ္ဌံဖြစ်ဖြစ်ဘုံမွားပဲဖြစ်ဖြစ်ဝယ်စိတ်ပဲဖြစ်ဖြစ်အဲ့ဒါတွေသာကောင်းမှုအဲ့ဒါတွေကသိခံရတယ်သိခံပြီးခြင်းမှသီလလည်းဖြစ်တယ်သမာဓိလည်းပြည့်စုံတယ်ပညာလည်းပြည့်စုံတယ် ကိုယ်တည်းကညောင်းမှုပူမှုနားမှုကျင်မှုကြိုက်ခဲမှုဒုက္ခဝေဒနာတွေရှိတယ်ဒါတွေလည်းသိခံပြီးကျင့်ပါဒီမခံမနဲ့ဟာညောင်းတော့မခံနိုင်ဘူးဆိုလို့ချင်းအဲဒီအားထုတ်တဲ့သမာဓိမရှိဘူးဒီလိုကညောင်းခံပြီးအားထုတ်နေရင်အတ္တကိလေသာယောဂဖြစ်တယ်ဆိုပြီးတော့ညောင်းရင်ဖြင့်ကျင်လိုက်ဒါတရားမထုတ်တဲ့ပုဂ္ဂိုလ်နဲ့အတူတူပဲညောင်းကျင်တဲ့ဥစ္စာတွေ ညာတဲ့လူတွေဒီလိုနေနေတာကသူကညွှန်ကြားကြမလိုပါဘူးသူကဒါကဘုရားနည်းမဟုတ်ဘူးပဂရိလောကအများပုဂ္ဂိုလ်တို့ရဲ့နည်းပဲပုဂ္ဂိုလ်သက်သာအောင်လို့အချောင်ခိုပြီးတော့နေတဲ့နည်းတဲ့အဲ့ဒါအဲ့ဒါသိခာမိအာထုကအနိဋ္ဌာယုံနဲ့တွေ့လို့ရှိရင်တဲ့မြင်ရလို့သူရဲ့ကြားလို့ဖြစ်စေ အနတ်နာလို့ဖြစ်စေရတာသာတိလို့ဖြစ်စေအတွေ့အထိဖြစ်စေဒီကုထဲမှာမနစ်တဲ့စရာအာယုံပေါ်လာလို့ဖြစ်စေအဲ့ဒါတွေသိခံရမယ်တဲ့ပြီးမခံလို့ရှိရင်ဖြင့်ဗီလာလည်းပြတ်တတ်တယ်ဗီလာမပြတ်တော့သမာဓိပညာကတော့မဖြစ်ဘူးဒါကြောင့်သိခံခြင်းသာမြတ်သောခြင်းပဲတဲ့သိခံတဲ့ဉာဏ်မြတ်သောခြင်းအဲဒီမှာပါဠိလိုကခန္တီဆိုတဲ့ပုဂ္ဂိုလ်

ခန္တီဆိုတာကညာလဲဟောလို့ဒီမှာခန္တီခန္တီဟာမြတ်တော့ခြင်းဆိုတော့ညာများဖြစ်လေသလားလို့သံဃာဖြစ်ပွဲရှိတော့သံဃာမဖြစ်အောင်တိတိခါဆိုဘုဒ္ဓကနာမှားထားတယ်ခန္တီပရမန္တဘောတိတိခါတိတိခါတိတိခါဟုဆိုရတော့ရှိကဆရာတော်တွေနေပြပြန်တာဒီလိုပြန်တယ် သက္ကရာကလည်းဒီလိုပဲဖွင့်တာတိဋ္ဌာသင်္ခါတာတဲ့တိဋ္ဌာသင်္ခါတာတိဋ္ဌာဟုဆိုရတော့ဒီတိဋ္ဌာခေါ်တယ်တဲ့ပါဠိလိုကတော့ဟုတ်တာပေါ့လေဒီတိဋ္ဌာခေါ်တဲ့ခန္တီဆိုတော့ဒီခါညင်းမှာပဲညာမဟုတ်ဘူးညာခန္တီမဟုတ်ဘူးအဲဒီလေးပဲပေါ်ပါဒါပဲမဲ့လို့ဗမာလိုကြတော့ဒီတိဋ္ဌာဟုဆိုတာဆိုတော့မပေါ်ဒီတိဋ္ဌာဗမာမှာဒီတိဋ္ဌာရဲ့တော့ရှိမှမရှိတယ်ဆိုပါဠိမှာလည်း ပြီးတော့တိဋ္ဌိခါဆိုတာတိဋ္ဌိခါကိုကလည်းသိခါခြင်းဟောတာပဲသိစားတော့ခန္တီယံခောဝါစသည်ဖြင့်တရားကျမ်းတွေကသိတာသိစားတာနောက်ခန္တီနဲ့မှခပစ္စည်းတက်ပြီးတော့ဘာသာဆိုတဲ့ဓာတ်ကနေဒွေးတော်ပြူတာပေါ့လေဒွေးတော်ပြူတဲ့ယုံနဲ့တိဋ္ဌိခါလို့သိစားသိစားကနေပြီးတော့ခပစ္စည်းတိဋ္ဌိခါလို့ပြီးတယ် အဲတော့အဲ့ဒါကိုကသိခံခြင်းဟောတာပဲသိခံခြင်းပဲဒီဒိဋ္ဌာတဲ့ခန္တီအဓိဝါဒနာတဲ့ပါဠိတော်သုံးပုဒ်ရှိတယ်အဲ့ဒီသုံးပုဒ်လုံးကသိခံခြင်းနဲ့ကြည့်ရပါပဲအဓိဝါဒနာဆိုတော့အဓိကအလွန်ဝါဒနာကသိခံတယ်ဆိုတော့အနဲ့ကြမ်းဖန်ပြီးယူလို့ရှိရင်တော့အလွန်သိခံခြင်းဆိုတဲ့အနဲ့ဟုတ်မလို့လို့ဖြစ်သွားဒီလိုမဟုတ်ပါဘူးဝါဒနာဆိုတာကနေသေးတယ်ဆိုတဲ့အဓိပ္ပာယ်ရှိပါတယ် ဝါသနာဇာနေအဓိကလည်းလွန်ကဲမဟုတ်ဘူးအဓိကမိမိရဲ့ထက်၌အထက်၌နေသေးတယ်လက်ခံတာပါပဲမိမိပေါ်ကြရောက်လာတဲ့အိဋ္ဌာယုံတွေလက်ခံတာသွန်းလာမပြေဘူးခံတယ်သိခံပြီးတော့နေတယ်အဲဒါအဓိဝါသနာကွာသိခံခြင်းဟောတာအဓိမပါဘဲနဲ့ဝါသနာတက်တဲ့နဲ့သိခံခြင်းမဟောဘူးဝါသနာဇာနေခြင်းနေခြင်းဒါပဲရတယ်အဲဒါကြောင့် အလွန်သိခံခြင်းဆိုတဲ့အ내ကတော့ဒီနေရာမှာမလိုဘူးဘယ်နေရာမှာလည်းလိုဘူးမပေါ်ပါဘူးอืมဒီလိုကအဲ့ဒီတော့အလွန်သိခံခြင်းဆိုတဲ့အ내ကိုသာရေးထားတာလည်းတွေ့ရဟောပြောတာလည်းပဲတွေ့ရအဲ့ဒါကတော့သဘာဝမကြပါဘူးသူကဒီဒိဋ္ဌာသိခံခြင်းသာမြင်ကြပါပဲဒီဒိဋ္ဌာရခန္တီရအဓိဝါဒနာအကုန်လုံးသိခံခြင်းနဲ့အ내ရှိပါတယ်အလွန်သိခံခြင်းဆိုရင်ဘာဖြစ်ပြီတော့ သူကပိုမကောင်းဘူးလားလို့သူကရှင်းပြရှိတယ်အလွန်သိခါခြင်းဆိုတော့အလွန်သိခါခြင်းကမြတ်တော့အချင်းအလွန်မသိခါရင်နည်းနည်းသိခါတာကတော့မမြတ်ဘူးဒီလိုအိဗယ်ရောက်လာတယ်အဲဒါအလွန်သိခါတာကဘယ်လောက်သိခါရမှာတော့နည်းနည်းသိခါတာကဘယ်လောက်ထိအောင်တော့အတိုင်းတာသိချင်းဖို့ခက်တယ်ဘယ်လောက်ထိအောင်သိခါလို့ရှိရင်တော့အလွန်သိခါခြင်းမဖြစ်သေးဘူးနည်းနည်းသိခါခြင်းကဖြစ်သေးတယ်ဘယ်လောက်ထိအောင်သိခါမှ အလွန်သိခါခြင်းဖြစ်တယ်လို့သိချင်းရလိမ့်မယ်မပြေနိုင်ပါဘူးသာဝေကျမ်းကလည်းမရှိပါဘူးဖြေလို့ပဲဖြစ်မလို့သုသာသိခါနဲ့ဆိုတာနည်းနည်းသိခါသိခါဘလောက်သိခါနဲ့သေးသေးကြီးကြီးသိခါလို့ရှိရင်တော့မြတ်တာကောင်းတာကြီးတဲ့ပဲသိခါနဲ့ဥစ္စာအဲ့ဒါမြတ်စွာဘုရားလိုတော်ကသိခါတာဟူတယ်မြတ်ကောင်းတယ်လို့ဒီလိုဆိုလိုပါတယ်အဲ့ဒါလေးလည်းခွန်ကြီးဒါလေးလည်းရှင်းပြောနေတာနဲ့ဒီငွေကြီးတွေမှာဆောင်းဖို့ ဒီဩဝါဒကိုထပ်ပြီးတော့ဟောပါတယ်ဒီခံကျင်သုံးအမြတ်ဆုံးပဲတဲ့အဲ့ဒါကိုအောင်းမုတ်ကလေးပြီးတာကျိုးလည်းရနေပါလိမ့်မယ်အဲဆိုလည်းကြအောင်ဒီခံကျင်သုံးမြတ်ဆုံးပဲဒီခံ လာလည်းသိခါကနာသိခါပါလေညာနေသီလာညာနေသီလာသိမခါလို့ရှိရင်သီလာတွေပြည့်ကုန်မယ်လောဘသိမခါမဲနဲ့လောဘအလိုလိုက်ပြီးတော့မတော်တာတွေပြုသီလာသိခါကိုတွေပြည့်ကုန်တာပဲဒေါသလိုလိုက်ပြီးမတော်တာတွေပြုသီလာသိခါကိုတွေပြည့်ကုန်တာပဲအခုနှစ်ငွေရုတွေမှာဓမ္မပူဇော်ဝဲကျင်းပတဲ့အခါမှာဓမ္မပူဇာပူဇော်ကြတဲ့ ရှင်မြတ်တွေကမိမိတို့အသေးအမြတ်ပြုတဲ့သုတ်တန်တရားတွေကိုကျင့်မှားပြီးတော့ဒီမှာရွတ်ကြဖတ်ကြတယ်မတန်တော်ပါတယ်อืมရိုးသေးသေးပြက်လာတာကွာလဲချင်းမွန်စရာကောင်းဒီမှာရွတ်ဖတ်တော့လည်းပဲဟောပြောပုံတွေရွတ်ဖတ်ပုံတွေအတန်တွေနားထောင်ရတာလည်းဒီမျိုးပဲကောင်းပါလေနားလည်းပဲလေကြတာများပါလိမ့်မယ်သူကအဲ့ဒီထဲမှာသိရမယ်တရားတွေပဲဒီထဲမှာ

ဟောပါတာပြီးတော့ရာဟုလာကသားတော်ရာဟုလာတွေငယ်လေးရှိပါသေးတယ်ကိုရင်ကိုရင်ကိုရင်စိတ်ကစားလေးနေပါတယ်ရုပ်သာရှိရမလားဘုရားဝေဒနာတို့ပညာတို့သင်္ခါရတို့ဝိညာဉ်တို့ဒါတွေတော့မရှိပါဘူးလားဟာအကုန်လုံးရှိရတယ်ဆိုပြီးတော့မြတ်စွာဘုရားမင်းရှိတယ်ရာဟုလာဘယ်လိုနှလုံးသွင်းလဲဆိုတော့ဩမြတ်စွာဘုရားကိုလာတဲ့အင်မတန်မြင့်မြတ်တဲ့ဩဝါဒသုံးပါးပေးတာပဲဒီလိုသုံးပါးရပြီးတော့ ငါဟာကနေ့ဆုံးမသွားဖို့မတော်ဘူးဆုံးမသွားပြီးစားရတာပြီးတော့ကြောင်းရဆိုင်တော့မတော်ဘူးဒီနေ့ဆုံးမမသွားပဲဆုံးမစားပဲတရားပဲအာထုတ်တော့မယ်ဆိုပြီးကိုရင်လေးကသစ်ပင်ရတစ်ခုမှသွားပြီးတော့ဆိုင်အာထုတ်နေတယ်ဒီနေ့ကပါပဲဟွန်းညာနာဘူးတဲ့ပုဂ္ဂိုလ်တွေတင်ရကြားသွားသိပါလိမ့်မယ်အဲ့ဒါဟာနီးယူစီတာသူကဒီကိုရင်လေးအငယ်လေးရှိသေးတယ်ညဇာဘုရားရဲ့အဆုံးအမကောင်းရတဲ့အခါ စားရေးတောက်ရေးကြောင်းညာဆိုင်တယ်ဘုရားမလိုဘူးတရားလည်းကျိုးစားအားထုတ်မှပဲဆိုပြီးတော့သူအားထုတ်တာပါအဲ့ဒါကြီးယူနေတာပဲအခုတရားထုတ်တဲ့ယောဂီပုဂ္ဂိုလ်တွေလည်းဒီလိုပဲပညာတွေယူမဆိုင်နဲ့သူအမှန်ကောင်းတဲ့တတိပဌာန်တရားအားထုတ်နည်းတွေကြားထားတာပဲကျိုးစားအားထုတ်မှပဲဆိုပြီးတော့အားထုတ်ကြတယ်ကောင်းပါလားအဲ့ဒီတော့ထဲမှာပဲဒါကပထဝီရေကဲတော့အာဘောရေကဲတော့ဒေသောမိအခိုးကဲတော့ ကိုယ်ငွေကဲ့သို့ဝါရောလေကဲ့သို့အာကာသကောင်းငင်ကဲ့သို့မိမိကိုဖြစ်အောင်သဘောထားပြီးရှုရမယ်အဲမိရောရေရောလေရောအဲမိရောဒီလေမြေဓာကြီးလေးပါအာကာသအဲ့ဒါတွေဟာကောင်းတာလည်းပဲကောင်းတာလည်းဒါနဲ့တည်းမှမရှိဘူးမကောင်းတာလည်းပဲသူတို့က ပြင်းမမှုမရှိဘူးသိခံနိုင်တယ်မိညာလည်းတွေ့ရလောင်တာလည်းကောင်းတာလည်းလောင်မကောင်းတာလည်းလောင်ဘာမှပြင်းမမှုမရှိဘူးတဲ့အဲရေတို့မြေကြီးမှာမြေကြီးပေါ်မှာလည်းဒီလိုပဲမြေကြီးတွေသွန်လာလည်းရှိကောင်းတာတွေသွန်ချတာလည်းရှိဒါလေးပါအာကာသဟင်းနေမြင်ဆိုတာလည်းဟင်းနေမြင်ရမှာလူတွေကကောင်းတဲ့ရင်မွေးတို့ဘာလို့အနတ်နေလည်းပဲ ဖြန့်တာဒီလိုဟာရှိမှာပေါ့လေညဉ့်ညမ်းနဲ့အနတ်နေပါလေလဲဖြန့်တာကရှိတာပဲကောင်းကင်ထဲမှာအဲဒါကအကာသကဘာမှပြင်မာခြင်းမရှိဘူးအဲဒီလိုဖြစ်အောင်လို့အကောင်းဆုံးအာရုံနဲ့အတူပြုပြီးတော့ရှင်းနေအောင်နှလုံးသွင်းရမယ်ဆိုတဲ့ဩဝါဒပေးတယ်မြတ်စွာဘုရားလည်းသိခံခြင်းနဲ့ဆိုင်ပါတယ်ဒါလည်းပဲပြီးတော့ဟန္တိတံဝရနဲ့စတဲ့ တရားတွေလည်းပဲအဲ့ဒီထဲမှာပါသွားပါတယ်သိခံဖို့ရတယ်အဲ့ဒါတွေပါသွားတယ်အဲ့ဒါတွေကြားနာတော့အဆင်နဲ့အခုဒီကဩဝါဒပါဠိမောင်းနဲ့တက်ဆိုင်ပါတယ်နောက်မင်းညာကသန္တာဝရကကလျာဏမိတ်ကဆရာကောင်းဆရာမြတ်ရွေးနည်းဆိုပြီးတော့သူဟောတယ်ဟောတော့ယောနိတော်မစီကာရအယောနိတော်မစီကာရအရေးကြီးတယ် အာယောနိသမသေကာရနဲ့စဉ်းစားမယ်ဆိုဟာသူ့ဆရာသူချီးကျူးနေတာပဲဆိုပြီးတော့အပြည့်တင်နေတဲ့ကျင်းနဲ့ဘုရားစဉ်းစားကြည့်တယ်သန္တာဘရဆရာသမားဂုံကြီးကြီးတဲ့ပေါ်ပြီးတော့ဟောနေတယ်ဆိုပြီးတော့ဘုရားအပြည့်တင်နေကျင်းမဲ့တယ်ဒါပေမဲ့ယောနိတော်မသိကာရနဲ့စဉ်းစားလို့ရှိရင်တော့ဒီဂုံတွေကအရေးကြီးတဲ့ဂုံတွေပဲမိမိတို့အားကိုးတော့မယ်ဆိုတဲ့ဆရာမှာဒီလိုဂုံတွေပြည့်စုံတဲ့ပုဂ္ဂိုလ်ကြာမီးဖို့အများသောပုဂ္ဂိုလ် ခိုင်းပါတယ်ဘုရားသမားလုံးမဲ့ပုံကိုယ်တွေအခုကအခုဒီမှာဩဝါဒခံလို့ကုသိုလ်ဝယ်လာကြတဲ့ဆရာတော်တွေဆရာတော်တွေဆိုတာသူရသူရမှာတကယ်ဆရာတော်ကြီးတွေဒီဒီကိုယ်ကိုယ်ပုံကိုယ်တွေမဟုတ်ဘူးဆရာတော်ကြီးတကယ်ဆရာတော်ကြီးတွေဒီမှာအဲ့ဒီသူရသူရမှာသူတတိပြိဿတွေနဲ့အမတအစင်တားမြင့်တဲ့ဆရာတော်ကြီးတွေတကယ်လည်းသွားဆောင်နေတဲ့ဆရာတော်ကြီးတွေအဲ့တော့အဲ့ဒီဆရာတော်ကြီးတွေကလည်းအဲဒီတော့ဂုံ ဂုဏ်အင်္ဂါတွေမှာပြည့်စုံနေလို့ရှိရင်ငါတို့လည်းပြည့်စုံတယ်ဆိုပြီးဝမ်းမြောက်ဝမ်းသာသိဖို့ပါပဲတကယ်၍လိုနေတာရှိရင်လည်းဟွန်းဒါလေးတွေတို့ပြည့်ဝတာလူသေးတာပဲဆိုပြီးတော့ပြည့်စွမ်းဖို့ရေးကြည့်တာပါပဲအဲဒါကြောင့်ဓမ္မပူဇာပွဲကဟောသွားတဲ့တရားတွေထဲမှာလည်းဒီလိုနှလုံးသွင်းကြတယ်အများကြီးပါတယ်။ဩတရားဟောတဲ့ဓမ္မကထာနေရာချင်းဟောသွားတာထဲမှာလည်းဒီလိုလိုက်နာပြီးတော့နှလုံးသွင်းကြကျင့်ကြတယ်ပါပါတယ်။ အခုခန္တီတံဝရအရာသိခံနိုင်ဖို့ပုဂ္ဂိုလ်အနေအချင်းလည်းသိခံဖို့ရည်ကြည့်တယ်ဒါဘုညာလက်တွေ့ပဲသိခံတာအမှန်ကျိုးကြည့်တယ်အများနဲ့ဆက်ဆံနေရတာဆိုတော့အရှင်းမပြေတာတွေရှိတာပဲအရှင်းမပြေတဲ့အခါကိုကသိမခံလို့ကိုပြောချင်တာတွေပြောမိလို့ရှိရင်အစအမှန်ရင်းနေတဲ့ပုဂ္ဂိုလ်တွေလည်းမိတ်ကျက်ဆိုရဖြစ်တယ်ဘုန်းကြီးတို့တော့တော်တော်များများကြည့်ဘူးရောတော်တော်များများကြည့်ဘူးကလည်းဒီလိုပဲသိခံနေတော့ဟောနောက်ကြတော့အဲ့ဒီ ပြောမှဆိုမှတဲ့ပုဂ္ဂိုလ်ကသူ့ဟာသူသိရဲ့ပြီးတော့သူကနောက်လိုက်ပြီးတော့ပြင်းတယ်သူကဘုန်းကြီးကဘာမှမပြောဒါလေးနားထောင်သူကမှားတာမှားတာပဲမတော်တာသူပြောတယ်ဒါပေမဲ့လို့ဘုန်းကြီးကမချေပါဘူးဒါလေးနားထောင်သူကနေရာကြတယ်နောက်ကြတယ်ဒီပုဂ္ဂိုလ်လည်းမိတ်လည်းမပြေဘူးအဲနာသင်ပြေတယ်အခုမှမဟုတ်ပါဘူးကြာပါပြီဘုန်းကြီးကသိခံတဲ့အပြင်ကပြင်လာတယ်ကြာတယ်အမှန်တန်ကောင်းပါပဲအဲဒီတော့သိခံတဲ့အပြင်တစ်ခုပြင်လို့ရှိရင်ကို သဒ္ဒရာကအမှန်ကျေးဇူးများတယ်ဒါကြောင့်မြတ်စွာဘုရားကအန္တိပရမန္တကောတိတေခာတိတေခာတိတေခာဟုဆိုရတိတေခာချုပ်တည်ခြင်းခံလင်ခြင်းဟုဆိုရသောခန္တီသိခာခြင်းသည်ပရမမြတ်သောတဘောအကျင့်ပေ၏မြတ်သောခြင်းအဲဒါယောဂီမဟုတ်တဲ့ပုဂ္ဂိုလ်တွေလည်းကုသိုလ်ရခြင်းလို့ရှင်သိခံရမယ် ဒါနပြုတာလည်းသိခံရတာပဲလူတော်ပိကတဲ့နေရာမှာလည်းသိခံပြီးတော့လူကိုတောင်းမှုရတယ်ဆရာရပြုရင်ရအဲကျွေးမွေးရလူတန်းရသိခံမှာဒါနမှုကလည်းမြောက်သီလဆောက်တည်ခြင်း300မှာလည်းဆောက်တည်ကြုံမှာကိစ္စမရှိသေးဘူးအစဉ်အစဉ်ကျင့်300ကသိခံမှာပဲအောင်မြင်တယ်ဓမ္မထဝိပဿနာဘာဝနာအားထုတ်ရတော့အရေးကြီးတာပဲဒီမှာယောဂီတွေတရားထုတ်တော့ ပြီးမခါမဲနဲ့ဘယ်နဲ့မှဖြစ်နိုင်ဘူးအဲဒီကံအတုံးမှဖြစ်တယ်ဒါအမှန်ကြီးကြီးပါတယ်အဲဒါမြတ်စွာဘုရားအန္တိပရမသဘောတိဒိဋ္ဌာလို့ညာတော်များဩဝါဒပေးတယ်အဲဒါတစ်ခေါက်ဆိုလိုက်ကြအောင်လို့သီခာကျင်သုံးအမြတ်ဆုံးပဲသီခာကျင်သုံးအမြတ်ဆုံးပဲသီခာ ဗ္ဗာန်ပရမဝရံဒီဗုဒ္ဓဗုဒ္ဓမြတ်စွာဘုရားတို့သည်နိဗ္ဗာန်နိဗ္ဗာန်ကိုပရမအမြတ်ဆုံးဟူ၍ဝရံဒီဟောကြားတော်မူရလေကုန်၏ဘုရားရင်ဘုရားလိုက်ဗမာသမုဒ္ဒဘုရားရင်ဘုရားရင်ကတဲ့နိဗ္ဗာန်အမြတ်ဆုံးပဲဒီညာတွေလည်းမြတ်မြတ်တဲ့တရားတွေရှိတာတော့ဆိုရှိပါတယ်နိဗ္ဗာန်တော့အမြတ်ဆုံးပဲအဲမဲ့တို့ခိုးတို့ဆိုတာတွေက သင်္ခတာတရားထဲမှာမြတ်တဲ့တရားတွေပါပဲဒါပေမဲ့လို့နိဗ္ဗာန်ဆိုတာအသင်္ခတာတရားအများဆုံးပဲတဲ့နိဗ္ဗာန်တရားအများဆုံးအကောင်းဆုံးပဲဒါပေမဲ့လို့နိဗ္ဗာန်အကြောင်းကောင်းကောင်းမသိတဲ့ပုဂ္ဂိုလ်တွေကနိဗ္ဗာန်အများဆုံးဆိုတာသဘောကျခြင်းမှလည်းကြားမယ်ကာမအာယုန်တွေနဲ့ပျော်မွေ့နေရတဲ့ကာမဘုံသားတွေကကာမဘုံအာယုန်တွေခံစားရတာအများဆုံးအကောင်းဆုံးဖြစ်နေတယ် အားလုံးကဒီလိုပဲထင်နေတယ်တရားနဲ့မနိစ္စတဲ့ပုဂ္ဂိုလ်တွေကအဲ့ဒီတိုင်းနဲ့ရှင်းတာသူတို့ကောင်းကောင်းအောင်နေခံစားနေရတာကြိုက်တာပဲခုလည်းခံစားကြခံစားရတာသဘောကျနောင်လည်းကောင်းကောင်းအောင်နေနဲ့ခံစားနေဖို့အခုဘဝမပြည့်စုံတော့နောက်ဘဝတွေကြလို့ပြင်ပြင်နာပြေတွေပါလေရောက်ပြီးတကလားကာမဂုဏ်အာယုန်ကိုခံစားဖို့ရဒါတွေပဲကြိုးစားနေကြတာလို့သာအဲကာမဂုဏ်အာယုန်အကောင်းဆုံးထင်တယ် မြတ်စွာဘုရားနိဗ္ဗာန်အကောင်းဆုံးတဲ့ဘာဖြစ်လို့လဲဆိုရင်ကာမဝါယုတွေကောင်းတယ်ဆိုတာကအကောင်းကြီးတဲ့တက်တက်မဟုတ်ဘူးကာမဝါယုတွေခံစားနေရင်လည်းသိမချမ်းသာမှုတွေဖြစ်တာပဲကာမဂုဏ်အာယုန်နဲ့ပျော်ပြီးတော့နေတော့လူတယောက်ကလာပြောမယ်ခင်ဗျသားဖြင့်ဘာဖြစ်တဲ့နာမကားတိုက်တဲ့ဘာဖြစ်တဲ့စသည်ဖြင့်လဲချက်ချင်းစိတ်သိသိရတယ်ဒုက္ခရောက်တယ်ဒီကကာမဂုဏ်အာယုန်က အမြဲတမ်းချမ်းသာတာမဟုတ်ဘူးอืมကိုယ်နဲ့သတ်တဲ့ပုဂ္ဂိုလ်တွေအဲဒီအခြေအနေပြောင်းလဲသွားလို့ရှိရင်လည်းပဲဒါသိသိရတာပဲအကအမှန်ဖြစ်ခင်ရင်းနှီးနေတဲ့ပုဂ္ဂိုလ်တွေအဲအကွဲကြသည်ဖြစ်သွားလို့ရှိရင်လည်းသိသိရတာအမှန်သိရတာလေဒုက္ခအမှန်ရောက်တာမဟုတ်ဘူးနောက်ပြီးတော့ဘာမကုန်တွေပဲလိုပဲပြည့်စုံနေစေကမှု အဆုံးတနေ့ကျရင်အိုနာသိရတာပဲအဲမှအမြဲတမ်းချမ်းသာတာမရှိဘူးနိဗ္ဗာန်ချမ်းသာတာတဲ့အမြဲတမ်းချမ်းသာတယ်အဲဒီနိဗ္ဗာန်ချမ်းသာအကြောင်းကတော့อืมခုမဟောနိုင်ပါဘူးဟောဒီမှာနိဗ္ဗာန်ဆိုင်ရာတရားတော်ဆိုတော့မှထွက်ကြပါပြီသူကကြပါပြီသာဝဘောထားတာကတော့26ခုနှစ်ကလည်းဒီက10နှစ်လောက်ရှိတယ်အခုမှ ငွေရုတဲ့အချိန်နီးမှဥသိဟာကဘုတော်ကသူကမြမတရားသူကြီးဖြစ်နေဆောင်ရနေတော့မှဒီတရားတွေသူကအတန်ဖန်းထားပြီးတော့အတန်ထဲကနေထုတ်ပြီးတော့တိုက်ပရိုင်နဲ့ရိုက်ထုတ်ပြီးတော့တောက်ကြီးထုတ်တာတောက်ကြီးထုတ်တာပေါ့နည်းပါဥစ္စာကြီးလို့ကောင်းပါလေဒီဥစ္စာငွေရုတဲ့ပြင်အမိစာအုပ်ရှိရင်ကောင်းပါပဲတဲ့ပြောတယ် နားထောင်ကြည့်ရင်လည်းကောင်းပါလေတဲ့သူကပြောတယ်။ဒါနဲ့စောက်ကြည့်တော့ကောင်းပါလေသူက။ဒါနဲ့ခွန်ကြီးကအဲ့ဒါကိုသာသာချောပြောင်လို့ပြင်ရတာပေါ့လေ။ဟိုကတော့ဟောထားတယ်တရားဆိုတာကတော့ဟောထားတဲ့အတိုင်းသူကကောင်းတော့ကောင်းတယ်။သာရေးတာကသာနဲ့ကြတော့သာကောင်းတယ်။သာတွေကရေးတာကဖတ်ပြီးအသာသွင်းရင်ပဂရိဟောတာတော့သိနေရမှာကြောက်။ပဂရိဟောတာကသူကချိုးကြတယ်။ဒါကားတွေတော့မမှန်ဘူးပဲကြားတယ်။မှန်မယ်မဲ့နားထောင်လို့ကောင်းတယ်။ ဟောစာအုပ်ထဲကရေးထားပြီးသားသာခွန်ကြီးအသာသွင်းကြည့်ဒီတိုင်းဒဂရီပြောတာတော့နေရာမကြောက်ဘူးချိုးသိမကြောက်ဘူးမှားကြမှာဆိုသရာတိတွေကမှာသရာတိမှာပြီးတော့သူကအဲချိုးမကြောက်ဒီမှာပထမဟောတာတွေလည်းကောင်းပါတယ်ဒါမဲ့လို့သာသာကြည့်တဲ့ပုဂ္ဂိုလ်ကအဲ့ဒီဟောတဲ့တည်းကြီးလို့ရှိရင်တော့သာကြတော့အဲ့ဒီပဲပြည့်ဆောင်းဝင်နေပါပါလိုက်ခြင်းရပြည့်စွဲရတယ်နှုတ်ရထနေတာတွေလည်းရှိအဲ့ဒါကို နိဗ္ဗာန်ဆင်ရတရားတော်ဆိုပြီးတော့ချိန်ပြီးထွက်လာအဲဒီသာဝကြီးပြီးတော့အဲဒီထဲမှာတော့နိဗ္ဗာန်ချမ်းသာအမြတ်ဆုံးဆိုတာတွေလည်းပေါ်လွင်အောင်လို့ဟောထားပါတယ်နိဗ္ဗာန်နိဗ္ဗာန်ကိုပရမမြတ်ဆုံးဟူ၍ဗုဒ္ဓမြတ်စွာဘုရားတို့ဒီဝရဏီဟောကြားတော်မူရလေကုန်၏ဘုရားရင်ဘုရားရင်ဘုရားတခုလည်းမဟုတ်ဘုရားရင်ဘုရားလည်းဒီလိုနိဗ္ဗာန်ကောင်းဆုံးဟောတယ်တဲ့ဒါကြောင့်နိဗ္ဗာန်မြတ်လားဗုဒ္ဓမိတ်နေဆောင်းမှုကြီးအစီကံ အဲဆွေရမယ်နိဗ္ဗာန်မြတ်လားဗုဒ္ဓမိမ့်မေအဲဒီနိဗ္ဗာန်အမြတ်ဆုံးတရားကိုရအောင်သင်ဟာပြုနေတဲ့ပုဂ္ဂိုလ်ရဲ့ကျင့်ဝတ်အဲဒါကိုလည်းနောက်ကပေါ်ပြတယ်နာယိပသတိတော်ဘုရားကာတိ ရူပါကတိသူတော်ဘာကိုတပ်ပြညှင်းစေလေရှိသောပုဂ္ဂိုလ်သည်ပါဝစီတော်ကိလေသာကိုနှင်းထုတ်သောအရှင်ရမည်ဒီနာယီဟောတိမဖြစ်တော်သည်သာသည်အဲရူပဂါတိသူတော်ဘာကိုညှင်းစေတယ်ညှင်းစေတယ်ဆိုတဲ့အနဲ့တနဲ့တတ်တယ်ဆိုတဲ့အနဲ့တနဲ့ဒီပြင်လည်းပိလူပဂါတိဆိုပြီးသီလကို ပြည့်စည်တယ်ဆိုတဲ့အနေနဲ့သုံးတဲ့သက္ကရာကပွင့်ထားပါတယ်အဲဒီသုံးတဲ့ထဲမှာပထမနဲ့ကတော့ကိုပြင်းသေးတာပါပဲအဲကြောင့်အဲ့ဒါယူပြီးတော့ယဟန်မှန်လင်းမညှင့်တတ်ပေယဟန်ဆိုလို့ရှိရင်ပါပစီတော်ယဟန်သည်ဘုရပဂာတိသူတော်ဘာကိုညှင်းစေလေးရှိပြီးနာဟောတိမဖြစ်သူတော်ဘာကိုညှင်းစေရင်ယဟန်မောအဲသူတော်ဘာကိုညှင်းစေရင် ငါမဟုတ်ဘူးတဲ့သူတစ်ပါးကမညှင်းစေရဘူးသူတစ်ပါးမညှင်းစေပဲနဲ့သူတစ်ပါးကညှင်းစေမှုကိလေသာငြင်းအောင်ကျင့်ရမယ်ပပ္ပဇိတာဆိုတာကလည်းနဲ့ကနှင်ထုတ်တယ်ဆိုတဲ့အဓိပ္ပာယ်ရှိတယ်ဘာတွေနှင်ထုတ်တော့မိမိတို့သာနာရှိနေတဲ့ကိလေသာတွေနှင်ထုတ်တာတဲ့လောဘဒေါသမောဟအဲသူတစ်ပါးညှင်းစေတယ်ဆိုတော့ဒေါသတွေပြင်းနေတာမောဟလည်းပါတာပါပဲ အဲဒီဒေါသတွေလက်ခံတာပဲမနှင်းစေမနှင်းတော့ဘူးတဲ့ကိုယ်ထဲမှာလက်ခံတာကပပတိတာမမြည်ဘူးပြီးတော့ဩဝါဒပါတိမောက်အရယဟန်မြသိက္ခာပုတော်ကြက်တဲ့တယ်သူကနှင်းစေတဲ့ဇာနဲ့ပပတိတာမဟုတ်ဘူးဆိုတော့သူကတော့တောင်းလေးတာပဲသူကမနှင်းစေအောင်တော့ပြီးဆိုင်ပြီးပြင်ဟောညှင်းစေမိလို့ရှိရင်ပြင်ပပတိတာမဟုတ်တော့ဘူးဆိုတော့ဒီသိက္ခာပုတော်ပဲလေးနဲ့တော်ပဲတောင်းလေးပါလေအခု ဒီမြတ်စွာဘုရားမြတ်ပြညာထားတဲ့အာနာပါတိမောက်ကသိက္ခာပုဒ်ကြီးကတော့ဒီကတော့6ပါးပြည့်တယ်ဆိုတော့ဒီကဘာရှင်းတဲ့ယုံညနဲ့ပပတိတာမဟုတ်ဘူးလို့ဒီကြောင်မပြင်းထန်ပါဘူးလို့အဲပုံမသိက္ခာနဲ့ငယ်လေးဖြစ်ဖြစ်အကြီးဖြစ်ဖြစ်ဝေနောသတိသင်မဲ့ဖြစ်ဖြစ်ဒီလိုလိုစေတနာနဲ့ဘာပြလို့ရှိရင် ဝါစိတ်အာဘပဲရှိတယ်သူကယဟန်မဟုတ်တော့ဘူးလို့မဆိုဘူးလူကိုသတ်လို့ရှိရင်ညာမဟုတ်ဘူးလူသတ်မှညာမဟုတ်ညင်းတဲ့ယုံမျှဆိုလို့ရှိရင်တော့ညင်းတဲ့တဲ့ရိခဘုဒ္ဓရှိပါတော့အဲယဟန်ယဟန်ချင်းချင်းသိဆိုပြီးတော့อืมလေဝါနဲ့ပါလဲလိုက်လို့ရှိရင်အဲချိန်မိုးရွယ်ချင်းချောက်လို့ရှိရင်အဲဒါပါစိတ်အာဘညာမဟုတ်တဲ့ဓာပုဂ္ဂိုလ်တွေကိုရိုက်လို့ရှိရင် ချိန်မိုးပြီးတော့ချိန်ချောက်လို့ရှိရင်ဒုက္ခအဘဒါလောက်ပဲရှိတယ်ကွ။ညာမဟုတ်တော့ဘူးလို့အာနာအာနာပါတိမောကတော့ဒီနေ့ဌာနမကတာပါဘူး။ဟောဒီဩဝါဒပါတိမောကသာလာတာပြီးတော့ရူပါဂာတိသူတစ်ပါးကိုညှင်းဆဲလိုက်ရှိသောပုဂ္ဂိုလ်သည်ပါရမီတော်ကိလေသာကိုနှိမ့်ထုတ်သောဆင်ဟာမြည်ပြီးနာယောဒီမဖြစ်တော်ဒီလား၏။အဲဒါညာမှန်နှင်းမနှင်းတတ်ပေ။ဒါဆိုလို့ င်းကြရဘူးလို့ကိုယ်ပြနှုတ်ပြအဲ့ပါလေးကလည်းအရေးကြီးပါလေ။ညာဆိုတာယဟန်ရဲ့စင်ဝါနဲ့လူတော်တွေကိုကိုယ်နဲ့မညှင်းတဲ့တောင်မှနှုတ်ကမခံမြင်အောင်လို့ပြောတတ်တာကြီးတယ်။အင်းညာလည်းညာမှလည်းညာမာနကရှိတာကိုသူကဒီကသူက ပြီးမခံမဲနဲ့ကိုယ်နဲ့စတဲ့ပုဂ္ဂိုလ်တွေအဲဒကာဓမ္မတွေလည်းရှိတတ်တယ်ကိုကိုယ်ဝယ်ရှိကနေဒကာဓမ္မတွေအဲ့ဒါတွေနဲ့ခါတယ်အင်းပြီးမခံမဲနဲ့မခံတာအောင်လို့ပြောဆိုလုပ်လို့ဆိုတာနှုတ်နဲ့ညင်းစေရိုက်နဲ့ပြီးတော့လာတော့ဝိညာဉ်ကဒုက္ခပါလေဒါပေမဲ့သူညာနေမှာသိရတယ်လည်းပြည့်နေတာပဲရိုက်နဲ့ညင်းစေပြီးတော့ အဲ့ဒါတွေကမပြူကောင်းတဲ့ဥစ္စာတွေပဲတဲ့ဒါတွေညာမှလည်းမမြင်တတ်ပေတဲ့အဲဆိုရမယ်ညာမှလည်းမမြင်တတ်ပေဥပ္ပခာတိရကိုတတ်တယ်ဆိုတဲ့အနေနဲ့သက္ကရာလူအချင်းတော့ယဟန် ညာမှန်လားမတတ်တတ်သေးဒီလိုပြင်ပြီးတော့သွန်နိုင်ပါလေနောင်နာမှာညွှန်းတာတယ်ဒီစာအုပ်ထဲမှာဒီတုန်းကတော့မညွှန်းပါဘူးဒီစာအုပ်နဲ့ဆိုတော့ညွှန်းတာညာမှန်လားမတတ်တတ်သေးနာသမနောဟောတိပရံဝိရိယံတော်ပရံသူတော်ဝိရိယံတော်ညှင်းသောပုဂ္ဂိုလ်သည်သမနောကိလေသာကိုငြိမ့်စေသောညာမည်ပင်နာဟောတိမဖြစ်တော်သူတော်ကိုညှင်းစေလို့ရှိရင်သမဏမဟုတ်ဘူးတဲ့သမဏဆိုတာ သမေတိတိသမနောကိလေသေသမေတိတိသမနောကိလေသေကိလေသာတောသမေတိငြိမ့်စေရာဤတိကြောင့်သမနောသမနာမိဒါကဒေါသမောဟကိလေသာငြိမ့်အောင်ကျင့်နေတဲ့ပုဂ္ဂိုလ်ဒါသမနာခေါ်တယ်ငြိမ့်အောင်ကျင့်စေပုဂ္ဂိုလ်ရှိတယ်ငြိမ့်အောင်ကျင့်ပြီးပုဂ္ဂိုလ်ရှိတယ်ကျင့်ပြီးပုဂ္ဂိုလ်ကညာနာပေါ့ညာနာမကျင့်သေးခင်ဆိုရင်တော့ကျင့်စေပုဂ္ဂိုလ်အဲဒါသမနာအဲဒါကိလေသာငြိမ့်အောင်ကျင့်နေရင်သမနာ ဒါတော့ဒီပုဂ္ဂိုလ်ကတော့သူတစ်ပါးကိုညှင်းဆဲနေတယ်ဆိုညှင်းဆဲတဲ့ကိလေသာသူညှင်းအောင်မကျင်ဘူးညှင်းအောင်မကျင်တော့သူသမဏမဟုတ်ဘူးရားမဟုတ်ဘူးဒါလည်းခုနကအတိုင်းပဲအတော်ပြင်းထန်တဲ့ကြက်တဲတဲ့သိခါဘုတ်ပဲဒီတိုင်းသာဆိုလို့ရှိရင်ဖြင့်အဲလူတူတယောက်ကိုနှုံနဲ့မခံလာအောင်ညှင်းဆဲမှုလို့ရှိရင်နှုံနဲ့မခံလာအောင်ပြောဆိုမိလို့ရှိရင်ကိုယ်နဲ့မခံလာအောင်ညှင်းဆဲမိလို့ရှိရင်อืม များမဟုတ်တော့ဘူးဆိုတော့ဘာသာကြီးကကြားတယ်လို့ဖြစ်သွားတာပေါ့တော်တောင်လေးတာပဲဒီကဘုံလဲအဲဒါမြတ်စွာဘုရားဩဝါဒပါဠိမောက်တဲ့မြတ်စွာဘုရားကတော့အဲဒီလိုပဲလေးလေးနက်နက်ကျင့်စေခြင်းပါပဲဒီဘာကိုညှင်းစေခြင်းမရှိစေရညှင်းစေကသမဏမဟုတ်ချေဘုံရဲ့ဆောင်မို့လို့ဒါတိုင်းဒါလေးဆိုပါတော့လွယ်ပါညှင်းစေကသမဏမဟုတ်ချေညှင်းစေက ချက်နေစဉ်နဲ့ချက်ကြရတယ်ရှိပါသေးတယ်ဒုတိယကသာသာဘာပပကအာကရဏံကုသလတုပသမရာသစိတ်တာပရိယောဒဗနာဧတံဗုဒ္ဓနာသာဝနံ

မကောင်းမှုတွေပဲအဲ့ဒီမကောင်းမှုတွေမပြီးပါဘူးတဲ့အဲ့ဒီမကောင်းမှုတွေမပြီးပါဘူးဒါဖြင့်သီလသိက္ခာကိုသင်ပြန်ကျင့်ရမယ်လို့ဆိုလိုတယ်ကိုဖြင့်အတော်မသိတာတွေမပြုနဲ့ဒီမျိုးပဲပြည့်စေတတ်တဲ့ကိုမူရာတွေမရှိသေးနဲ့နှုတ်ဖြင့် တော်မသိတဲ့စကားတွေမပြောနဲ့။မြင်ကြလို့ရှိရင်ခဲ့ရရရာရှုပ်ချစရာမသိတော့တဲ့စကားတွေမပြောမိသေးနဲ့။လိုပဲနဲ့ပြင်ရမယ်။အဲဒါသီလသိက္ခာပုဒ်ပဲ။ဒီသီလကလည်းအမြင့်ဆုံးဆိုလို့ရှိရင်တော့အရိယာမက်တိုင်အောင်သွားပါတယ်။အဲအကျမ်းအကျမ်းသားလည်းကိုစလိုက်ဦးမှာ။ကျမ်းသားဆိုရင်တော့ကိုယ်မူရာနဲ့နှုတ်မူရာအဲဒီကမတော်မသိတာတွေမရမယ်တဲ့မတော်မသိတဲ့မှုတွေ အာဟုလိုကုသညတွေပယ်ပါအဲဒီလားသိက္ခာပုဂ္ဂိုလ်တော့ဒီလိုပဲလူတွေမှာဆိုရင်ဗာတိပါဒဝရမိသိက္ခာလာသမာရိယာမိစသည်ဆောက်တည်ပြီးတော့ကျင့်ညာနေမှာတော့ညာပြည့်တဲ့အချိန်ကစပြီးတော့ညာဝိနိသိက္ခာဘုရားစောင့်ရှောက်ပြီးတော့နေရတယ်ဒီစောင့်ရှောက်နေလို့ရှိရင်ဒီလားစင်ကြယ်တာပါအချင်းချင်းပါချင်းတော့ကိုဖြင့်မတော်မသင့်တာတွေမပြုဘဲကျင့်ကြောင်းနေရင်နှုတ်ဖြင့်မတော်မသင့်တာတွေမပြောဘဲကျင့်ကြောင်းနေရင် ရသင်ကျယ်ဒါပေမဲ့လို့မတော်မသင့်တာတွေကဘာတွေပါလဲအသေးစိတ်တွေကတော့အများကြီးပဲဖြစ်တယ်อืมမတော်မသင့်တာတွေကအများကြီးကိုယ့်အကိုလုံးနေကြကြင်နေကြဆိုတော့မတော်မသင့်တာမှသူကမသိပါဘူးအဲဝိနည်းသိက္ခာပုဒ်တွေစာရီပေတွေကတော့ရှိနေတာဒါပေမဲ့လို့လုံးနေကြကြင်နေကြဆိုတော့မတော်မသင့်တာတွေလုံးနေကြတာလည်းအများကြီးပါပဲမြင်ကြတာလည်းဩဝါဒတွေဆက်ပြောရတယ် အဲဓာတုပသိခါဘုရားရှိတယ်အဲ့ဒါကြီးကျွေးငွေကိုငါရမတွေကသူ့တောင်သူတို့ဟာသူတို့လာသူ့တောင်မှကိုယ်ပိုင်အနေနဲ့မခံယူရဘူး။တိုင်နဲ့မတိုင်ကြွရဘူး။အဲဒါမခံယူမတိုင်ကြွရတဲ့သိခါကိုဘုရားတမင်ကရွေးငွေတွေဆူချင်းအောင်သွားပြီးတော့ဟောပြောလူခန္ဓာကတော့တော်တော်မတော်တာပါပဲ။ ဒါပဲမယ်လို့ပြောလို့လည်းသိမကောင်းဘူးခုနေတာကလာမှာอืมပြောလို့ရှိရင်လည်းသူများတွေစောင့်ပြီးတော့သူများကဲရတာလည်းဖြစ်နေခက်တာလည်းသူကပြောတယ်ဒါကကြီးတယောက်ကသခါကမေးစာနဲ့မေးတယ်ညာတော်ညာငွေတွေပါတယ်ညာသူကကောင်းပါသလားဗျာသူလည်းသိရတာနဲ့တကားကမေးသူလည်းသိလို့မေးတာဘုန်းကြီးကတရားခက်တာတော့တော့ကြရင်သူကဘုန်းကြီးဖြစ်တာကြီးရှောက်ပြီးတော့ဖားပြနေလို့ဆိုတော့တကယ် မကင်းတဲ့ပုဂ္ဂိုလ်တွေကဘုန်းကြီးပေါ်လာပြီးတော့ကြာကျိုးဖွဲ့ဘဲကမှတော့ရတာရဘုန်းကြီးကပြေပါဘူးလို့ပြန်ချရတယ်အဲသူလည်းသိနေတာတကားသာလာပြီးတော့ဒီအသိကဘုရားရှိနေတာပဲဒါပေမဲ့လို့ခုနိကကလာဒီလိုအားလေးခရင်တာပါပြောလို့လည်းမကောင်းဘူးကိုယ်တွေ့လည်းပဲလူကန္တာတွေရှိအဲတရားအတွက်အကြောင်းအတွက်ဆိုပြီးတော့လူကန္တာတွေလည်းရှိအာဒီပါတွေကတရားတွေ အရာတွေအတွက်ဆိုလို့ရှိရင်လည်းဘောဂတွေပါတွေကညာတော်တွေကလူကနာစပိုင်းပါတယ်နဲ့လက်ခံပေးသူတွေလက်တော်ကိုသိဆုံးတယ်အင်းဒါလေးခက်တာပဲဒီလိုကောင်းပြောအောင်လည်းခက်တာပဲအဲ့လိုပါလေရှိပါသေးတယ်ဟာတွေလည်းရှိပါဒါသင်ကြားတာကိုပြောရအဲ့တော့ ကိုယ်မူရနှုတ်မူရမတော်တာတွေမပြုဘဲနဲ့နေရင်သီလစင်ကြယ်ဆိုတာကျင့်ကြုတ်တော်ဟောလွယ်လွယ်ပဲဒါပေမဲ့မတော်တာတွေကဘာတွေတော့ဆိုသေးသေးကတော့လိုက်ဖို့ရရှိပါတယ်အဲဒါတွေတော့ညာတော်များဆိုလို့ရှိရင်တော့อืมဒါပြီးနားလည်အောင်သိတာပေါ့သိက္ခာပုဒ်တွေရှိနေတာဒါတွေအကုန်လုံးမတော်မသင့်တာတွေဘယ်ဟာမလို့ကောင်းဘယ်ဟာမလို့ကောင်းဆိုတာနားလည်အောင်လုပ်လုပ်ပြီးတော့ရှင်းဖို့ရလိုပါတယ်ကုသလသုဘသမရာ ကုသလတာကုသိုလ်ဟုလည်းညာဥပဒါဝရပြည့်စုံစေခြင်းကတပါးကုသိုလ်ဟုလည်းညာပြည့်စုံစေရမယ်ကုသိုလ်ဆိုတာကတော့အလောဘအရောဓအမောဟဖြစ်ဆောင်ပြီးတော့ဖြစ်ပွားတဲ့တရားကုသိုလ်တွေပါပဲမြန်မာတော့သမာဓိပညာကုသိုလ်တွေကိုယူရပါတယ်တဲ့သမာဓိပညာကုသိုလ်တွေအဲခေါင်းကပီလာကိုသမာဘိုင်းကပီလာဆိုတာဒီကဒုတိယဘိုင်းကသမာဓိပညာ သမာဓိဘာဝနာသမထဘာဝနာတစ်ခုကိုနှလုံးသွင်းအားထုတ်နေရင်နှလုံးသွင်းတဲ့နှလုံးသွင်းတဲ့ကုသိုလ်ဖြစ်တာပဲဝိပဿနာနဲ့ဓဝါ၆ပါးခြေတိုင်းခြေတိုင်းနာနေရှိနေဝိပဿနာကုသိုလ်တွေဖြစ်တာပဲအဲ့ဒါတွေရှိုံနေမဟုတ်ဘူးပြည့်ကိုပြည့်စုံရမယ်သမာဓိကုသိုလ်ကပထမဇန်ဒုတိယဇန်တတိယဇန်သုတ္တဇန်အာယုပဇန်၄ပါးသမာဘ၈ပါးအဲဒီမှာနေရာနဲ့၉ပါးရှိပါတယ်အဲ့ဒါတွေပြည့်စုံအားထုတ်ပါတဲ့ အာထုရမယ်တဲ့အာထုကောင်းတဲ့တရားတွေဝိပဿနာကုသိုလ်တွေအာထုရမယ်အရိယာမဲ့၄ပါးကုသိုလ်တွေအာထုရမယ်အမှန်တူပဲနဲ့အလိုလိုတော့ပဲဖြစ်မလို့အလိုလိုဖြစ်ရင်ဆရာပွင့်ကြတော့မရှိဘူးဆရာမပွင့်ကလူတွေဒီလိုနေနေတာဘာမှအာမထုတ်ဘူးဘာမှအာမထုတ်တော့ဘာမှကုသိုလ်တရားတွေမဖြစ်ဘူး သမာဓိလည်းမဖြစ်ဝိပဿနာလည်းမဖြစ်အရိယာမေတရားဖို့တရားတွေဆိုတာလည်းမဖြစ်ဘာမှမဖြစ်ဘူးအာမတုပဲနေတော့တာမျိုးအာထုရမေဥစ္စာတွေအဲဒါသမာဓိဆိုလို့ရှိရင်သိထင်ရှားတယ်သမာဓိကဇန်ဆိုတာအာထုပဲနဲ့ခင်ဖြစ်နေမှာတော့အာထုမှဖြစ်တာဉာဏ်ရှားအာထုမှဖြစ်တယ်လို့အာထုတာတောင်မှဘောဝသသာလေးအာထုလို့မဖြစ်ပါဘူးအမှန်တကိုထက်တဲ့တန်တာပြင်းပြထန်တာအာထုမှဖြစ်တယ်ဒီလက္ခဏာလေးနဲ့သိခဲပါလေ အဲဒါသမာဓိဆိုအာထုမဖြစ်တယ်ဇန်တရားအာထုမရတယ်ထို့တူပဲဝိပဿနာဆိုတာလည်းအာထုမဖြစ်တာအာမတုပဲနဲ့စိတ်ကူးယုံလေးနဲ့ပဲဖြစ်နေမှာတော့သမာဓိမရှိဘဲနဲ့ဝိပဿနာညာမရှိဘူးအဲ့ဒါကိန်းနေမှတ်တာတို့ကယုံနာတရားတွေပြုခွဲပြီးတော့နှလုံးသွင်းဆင်ញင်တာနဲ့ဝိပဿနာရှုခြင်းကိစ္စပြီးတယ်လို့သူကထင်နေတာကိုသူတို့ထင်ဝင်မကောက်သူများတွေလည်းဝါဒပြပြီးတဲ့ကိစ္စကဒီလို အဲကျุနေဖို့မလိုပါဘူးသိရင်ပြီးတာပဲဆိုပြီးတော့အဲ့ဒီပြီးတာကသူကကိုယ်တိုင်သိမှမဟုတ်ပဲစာရဲပေတွေကလာတာလေဒါတွေအငှားတွေခေါ်တယ်သူများတန်ကငှားပြီးတော့သုံးတာတော်တော်ကြာတော့ငှားသုံးတဲ့ဥစ္စာပြန်ပေးရတယ်အဲ့လိုပဲအဲဒီလိုသိထားတာတွေကမနေ့ကတော့ကြာတော့မွေးသွားတယ်လို့ဆိုဟောတော့ကြာတော့ပုဂ္ဂိုလ်သားတော်ဒီတိုင်းဆွဲလာနေတိုင်းဖြစ်နေတာပဲယုံနာတရားတွေသဘောတရားတွေလို့အဲ ပိုင်ပိုင်နေနေမပြီးပါဘူးတော့ကြံကြောက်သွားတယ်ဒီဘဝမကြောက်တော့နောက်ဘဝကြောက်သွားတာပဲအဲဒါကြောင့်ဝိပဿနာကုသိုလ်ကအာမရုပ်ပဲနဲ့မဖြစ်ပါဘူးအာထုံးမှဖြစ်တာအာထုံးပြန်တော့လည်းခုနပြောတဲ့အတိုင်းသီလကအခြေခံပြီးသမာဓိပြည့်စုံမှသမာဓိရှိမှဖြစ်တာတန်းနိုင်လို့ရှိရင်တော့ဇာရရင်အကောင်းဆုံးပါပဲဇာဝင်စားပြီးတော့ဇာအခြေခံပြုပြီးဝိပဿနာပြုအကောင်းဆုံးပဲဇာမရရင်လည်းပဲကုသရသမာဓိကုသရသမာဓိနဲ့ညီမျှတဲ့ ဝိပဿနာခဏိကသမာဓိဒါပြည့်စုံဖို့လိုပါတယ်အဲဒါအဲ့လိုပြည့်စုံမှသမာဟိတောယထာဘုဒ္ဓံပဇာနာတိသမာရိံဘိက္ခွေဘဝေဒသမာဟိတောယထာဘုဒ္ဓံပဇာနာတိဘိက္ခွေယာနောသမာရိံသမာဓိကိုဘဝေထာဖြစ်စေကြပွားစေကြကုန်သောသမာဓိဖြစ်အောင်အထောက်ရမယ်ဒါသမာဓိရရင်ကောင်းတယ်အဲ့ဒါမရရင်ဥစ္စာရသမာဓိဥစ္စာရသမာဓိနဲ့ညီမျှတဲ့ဝိပဿနာသမာဓိအဲ့ဒါရဝယ်အဲ့ဒီသမာဓိဖြစ်စေရမယ် သမာဟိတောသိတည်ကြည်သောဘိက္ခုယဟန်ဤယထာဝတ္တဟုတ်တိုင်းမှစွာသဇနာတိတိသမာဓိရှိတဲ့အခါအမှန်တိုင်းပြီးရဲ့သမာဓိရလို့ရှိရင်အမှန်တိုင်းပြီးသိတည်ကြည်နေတဲ့အမှန်တိုင်းပြီးဘုန်းကြီးကနာကနာပြောဖို့ပါပဲဒီပြဿနာလေးကဘုန်းကြီးတို့ငယ်ငယ်တုန်းကစဉ်းစားတယ်သိတည်ကြည်လို့သမာဓိရရင်အမှန်တိုင်းပြီးတယ်လို့ဆိုတယ် သာသနာ့ဘာကရေသေးကြီးတွေဇာန်ပိန်နေရနေသမာဓိတွေပြည့်စုံနေတာဘာကြောင့်သူတို့ယုံနာတရားအနိစ္စဒုက္ခအနာတ္တတွေမှလည်းမသိပါလိမ့်ဘူးပြီးတော့ငငယ်တုန်းကစဉ်းစားတယ်ငငယ်ရတယ်ခွန်ကြီးကစဉ်းစားတတ်တယ်လူများပြောရုံနဲ့ကအပြီးမဖြစ်သေးဘူးစဉ်းစားကိုစဉ်းစားလိုက်အောင်ပေါ့တော့ဘောကြမှာဘောမကြရင်ဒီပြဿနာဒီတိုင်းထားတာလေဒီတစ်ခါသဘောမကြတဲ့နောက်တစ်ခါလည်းသတိရစဉ်းစားနောက်တစ်ခါလည်းသတိရစဉ်းစားနေတာလေအဲ့ဒါစဉ်းစားတယ်အပြေမထွက်ဘူးဟိုတော့အပြေမထွက် အလာရယတိဥရကယတိတွေဆိုတာသမာဓိ9ပါးရှိပါတယ်ရစမ်းသမာဓိတွေဖြစ်နေတာပါပဲဘာဖြစ်လို့သူတို့ယုံနာနေသဒုက္ခနာကမသိကြတယ်စဉ်းစားအပြင်းကြီးရတယ်ဟောဘုန်းကြီးဝိပဿနာတရားအားထုတ်မှမယ်ဟာကြရတယ်သူကသမာဓိမရှိမရှိဘူးဆိုဟုတ်ပဲသမာဓိမရှိရင်ယုံနာနေတရားအားထုတ်နေတယ်ဆိုရင်သမာဓိမရှိရင်ယုံနာနေမကွဲဘူးယုတ်သဘောနာသဘောတွေမသိဘူးဟော သမာဓိပြည့်စုံပါသမာဓိအားကောင်းတဲ့အခါကျမှသိတ္တဝိတ္တုဖြစ်မှာနာမရူပပိစိတ္တနဲ့နာတရားယုတ်တရားရဲ့သဘောလေးတွေပြမဲ့နေပြီးတာပြောတော့လွယ်လွယ်ရဲ့သွားရင်သွားပြီးဟုသိရမယ်တတိယံကြတော့သွားရင်သွားတာပြီးတော့ဘာခက်တယ်သွားတယ်ဒီတိုင်းဒီတိုင်းပြီးနာလို့ပြောတာတကယ်အားထုတ်တော့သွားရင်သွားတာကမပြီးဘူးဆိုတာမပြီးဘူးသမာဓိမရှိသေးလို့ရှင်အဲသွားနေတဲ့သဘောတရားတွေယုတ်တရားတွေဖြစ်ပုံ မပြီးဘူး အဲသွားသွားခြင်းသွားမယ်လို့ကြံတဲ့စိတ်ကလေးဖြစ်လာပုံလည်းမသိဘူးသူခိုက်တာသူဖြစ်ပြသွားတာလည်းမသိဘူးသမာဓိမရရင်မဖြစ်ဘူးသမာဓိရတဲ့ခါကျမှအဲ့ဒီယုံနာသဘောတရားတွေမှန်နိုင်ပြီလားဒါကြောင့်သမာဟိတောသမာဓိရသောဘိက္ခုယဟန်တိတထာဝတဟောတိုင်းမှာသာရဇာနာတိပြီးသမာဓိရရင်ဟောတိုင်းမှာသာပြီးပါပြီတော့သေခုံနေစတိတထာဝတပဇာနာတိရူပာနေသတိတထာဝတပဇာနာတိ ကဝိညာဏအိသံယထာဗုဒ္ဓံသာနာတိစသည်ဖြင့်တရားရမှာ၅ပါး၅ပါးရှိတယ်သိရမယ်တရားကြီးမျက်စိကမြင်တဲ့အခါ၅ပါးနားကကြားတဲ့အခါ၅ပါးနှာခေါင်းကနားတဲ့အခါ၅ပါးလျှာစသည်တဲ့အခါ၅ပါးကိုယ်ကတွေ့တဲ့အခါ၅ပါးသိကုသနာကြံတဲ့အခါ၅ပါး၅၆လေး30ရှိတယ်သိရမယ်တရားကြီးအဲဒါဓွာရရဲ့အာယုံရဲ့ဝိညာဉ်ရဲ့ဖတ်တာရဲ့ဝေဒနာရဲ့ဒါပါပဲ။ အဲ့ဒီတရားတွေအမှန်တိုင်းသိတယ်တဲ့အိဋ္ဌမမြဲဘူးလို့လည်းမှန်တိုင်းသိတယ်ဒုက္ခဆင်းရဲလို့လည်းမှန်တိုင်းသိတယ်အနတ္တသဘောတရားများပဲအတ္တကောင်မဟုတ်ဘူးမှန်တိုင်းသိတယ်တတိထံတရားအားထုတ်မှအဲ့ဒါမှရှင်းလာတယ်ဟုတ်တယ်သမာဓိမရရင်ဒါတွေကမပြီးပဲဟာဘူးသမာဓိရတော့သူကသိတယ်ဘာဖြစ်လို့လဲသမာဓိရတော့သူကစိတ်ကလေးကထိမ့်မိတာဖြစ်နေတာကိုထိမ့်မိတာဖြစ်နေတော့ရှုရရှုရအာရုံလေးနဲ့စိတ်ကလေးကတခါတည်းကွက်ပြီးရှုလိုက်တော့တက်တက်သားသားသိတာ ညခါကာလလက်နိဒာမိထိုးတာလည်းများတော်တော်တူတယ်။လက်နိဒာမိကဟိုရံကျဲကြီးဆိုရင်ကျဲမရှင်းလင်းမြင်တော့မြင်ပါရဲ့။အဲဒီလက်နိဒာမိရောင်အတွင်းမှာရှိတာတွေပြတ်တက်သားသားရှင်းရှင်းလင်းလင်းမသိရဘူး။ဟောအယောင်လေးသူ့ပြီးတော့ထိုးလိုက်ရင်ချင်းကွက်ကွက်ကလေးသူ့ထိုးလိုက်တဲ့ကအဲ့ဒီနေရာတွေကသိလင်းတာကိုအဲ့ဒီထဲမှာအတောင်မှကြာနေမြင်တယ်ဆိုတာ။အဲ့လိုပဲသမာဓိမရှိသေးခင်စိတ်တွေကဟောပြပြီးကြပြနေတော့ကျွေမယ်လို့ အဲသွားရင်သွားတယ်ကိုယ်ရင်ကိုယ်တယ်ဆန်းရင်ဆန်းတယ်ဖောင်းတယ်ပိန်တယ်စသည်ဖြင့်ရှုရမယ်လို့သူကသမာဓိမရှိသေးခင်တော့ယုံနာတရားတွေပိုင်ပိုင်ခြားခြားပိုင်ပိုင်နေနေမသိသေးပါဘူးသမာဓိရှိလာတဲ့ခါကျသူကသူသိလာတာသမာဓိတော့ရတာဘုရားသာနာတွေသူကသိဟုတ်တာပဲအဲဒီမှာအဖြေရတယ်ကိုယ့်ဟာကိုယ်အဖြေရတာလေနာကြတယ်အဲဒီတော့သမာဓိ ကုသိုလ်ဆိုတာလည်းပွားများအားထုတ်ရတဲ့တရားပဲအဲဝိပဿနာကုသိုလ်ဆိုတာလည်းပြောကြပြီဝိပဿနာမရှိရင်မဲ့ညာပုံညာမရနိုင်ပါဘူးအဲဝိပဿနာကသူကပုပ္ပပါကမဲ့ခေါ်တယ်ဖြည့်ဖြည့်သွားပဲဖြည့်ပိုင်းကမဲ့ပဲအရိယာမဲ့ဆိုတာကနောက်ပိုင်းနောက်ဆုံးပိုင်းအဆုံးသာကလေးပါဥပမာရင်ဗာနဲ့တူတယ်ဆိုရင်ယုံများမှာလုံးကြကင်ကြတွေအောက်ကစေရတွေကတော့အောက်လက်သားပုဂ္ဂိုလ်တွေအကုန်လုံးအစီအစဉ်နဲ့လောက်ရတယ်လောက်ပြီးတော့ဟိုမှာ အထက်လူကြီးပြီးသွားပြလိုက်တဲ့ခါကာလကျတော့အဲဒီကနေပြီးလက်မှတ်ထိုးလိုက်တော့ဒါဘယ်ရာကြီးကြီးကอืมဟိုတဲ့ပြုလုပ်တယ်မိတ်ထုတ်တယ်ပါစသည်ဖြင့်ပေါ့လေအဲရာကြီးကြီးနာမည်ကပြန်တယ်ဩကာဥရနာမည်မပေါ်ဝန်ကြီးတို့ဘာလို့ပြောကြလဲအဲလူကြီးနာမည်ကပါဩကာရလို့တော့အောက်ကလူတွေကပြန်မရတာဟိုကလက်မှတ်ကလေးထိုးလိုက်ရောဘာမှဟုတ်တာမဟုတ်အဲ့ဒါလိုပဲ အရိယာမဲဆိုတာလေဝိပဿနာမဲကရင့်တာပြည့်စုံတဲ့အခါမှာအရိယာမဲကသူ့ဟာတခါတည်းဖြစ်တာပဲအရိယာမဲတွေသက္ကသကပြအောင်လုပ်လို့လည်းမရဘူးတော့တခါတည်းဖြစ်ရင်ပြီးတော့ဒင်းနေတယ်ပြီးတော့သူကဝဇီဥပမဆိုခေါ်တာဝဇီဥပမစိတ်နဲ့တူတယ်သူကတခါတည်းနဲ့ကိလေသာတွေကိုပယ်သွားနိုင်တယ်တော့ဝါရှိတယ်အဲဒါကြောင့်ဝိပဿနာပညာကုသိုလ်လည်း ပွားများတဲ့ကုသိုလ်ပဲအားထုတ်ရတဲ့ကုသိုလ်ပဲဒါကြောင့်ကုသလတာကုသိုလ်ဟုတဲ့ညဥပသမရာပြည့်စုံစေရခြင်းငါတော်ပါပစိတ်တာပရိယောဒါပနာမိမိစိတ်ကိုသူစင်စေခြင်းငါတော်ပါတဲ့မိမိစိတ်ကိုသူစင်စေရဆိုတာခန္ဓာပြောတဲ့အကုသိုလ်တွေမပြုဘဲနဲ့သီလကျင့်လာပြီကုသိုလ်ဟုသမျှတွေပြည့်စုံအောင်လို့သမာဓိပညာဘာဝနာတွေပွားများလာပြီသောတာပတ္တိမေဂရာမိမေနာဂာမိမေအရဟတမေရောက်ပြီ အရဟတဘူရောက်သွားအရဟတမရောက်ရင်အရဟတဘူရောက်တော့အဲအရဟတဘူစိတ်ဖြင့်မိမိစိတ်ကိုပြုပြင်ရမယ်တဲ့အရဟတဘူတန်အောင်လို့အားထုတ်ရမယ်လို့ဆိုလိုပါတယ်ဒါကတော့သူ့အောင်ဆိုရပါဘူးအရဟတမရောက်ရင်အရဟတဘူရောက်တော့တာပါပဲအဲ့ဒါကိုဒီကအမှုလုပ်ခြင်းတဲ့ပုဂ္ဂိုလ်တွေကဒီပုဂ္ဂိုလ်လေးတစ်ပုဂ္ဂိုလ်ထဲယူမိမိစိတ်ကိုစင်ကြအောင်ထားပြီးတာပဲဆိုပြီးဟောနေတာရှိတယ်အဲ့ဒါကဘုရားလူတော်လည်းမကြည့် အဲဒါဒီကကျမ်းကဆရာကြီးလိုတော်လဲမကြမဟုတ်ကြဟာပါပဲဧတံဤသုံးပါးသည်ဗုဒ္ဓနာဘုရားရှင်တို့ဤသာသနာဆုံးမတော်ပြီအဲဒီသုံးခုကဘုရားရှင်တို့ဆုံးမဘုရားသာသနာဆိုတာဆုံးမပဲဘုရားရှင်တို့ဆုံးမဆုံးမဆိုတာညွှန်ကြားတာကောင်းသောညွှန်ကြားခြင်းသုံးခုဒါရင်သာဆောင်းမှုကလေး30တဲ့ဆိုကြလို့ဒါသိမှတ်ပါဘူး မကောင်းမှုများဆောင်ကြပဲလေကုသိုလ်တရားဖြစ်ပွားဆုံးလေကုသိုလ်တရားဖြစ်ပွားဆုံးလေဒီတော့ကတော့ကောင်းမှုတရားတွေကတတ်ထားပါတယ်ဒါပေမဲ့သူပါဠိနဲ့သူကြိုက်တာကောင်းတာပါပဲလေကုသလတာဆိုတော့သူပါပဆိုတော့မကောင်းဘူးမကောင်းမှုများဆောင်ကြပဲလေမကောင်းမှုများဆောင်ကြပဲလေကုသိုလ်တရားဖြစ်ပွားဆုံးလေ မိမိစိတ်ဓာတ်ဆွတ်ဆွတ်သူစေဒီကုံမှာဘုရားဆုံးပါပဲဒီကုံမှာဘုရားဆုံးပါပဲမကောင်းမှုများဆောင်ကြပဲလေမကောင်းမှုများဆောင်ကြပဲလေကုသိုလ်တရားဖြစ်ပွားဆုံးစေကုသိုလ်တရားဖြစ်ပွားဆုံးစေ စိတ်ဓာသုသောသူစေဒီကုံမှာဘုရားဆုံးပါပဲဒီကုံမှာဘုရားဆုံးပါပဲအနုပါဝါရောအနုပါကတောပါတိမောခေသသံဝရောမတ္တညုတာသာပတ္တသမေပန်တင်္စသေနာသနံအတိစိတ်တေသာအာယောဘောဧတံဗုဒ္ဓနာသာသနံဒါနောက်ဆုံးကတာပဲ6 6ပဲရှိတယ် နုပါဝါရောသူတော်ဘာကိုမဆွဆွဲခြင်းကတပါနုပါကတော့သူတော်ဘာကိုမငင်းစေခြင်းကတပါအဲသူတော်ဘာကိုမဆွဆွဲပါနဲ့တဲ့သူတော်ဘာကိုမငင်းစေပါနဲ့သူတော်ဘာဆွဆွဲတယ်ဆိုတာဘာမှအကျိုးမရှိဘူးကျိုးရုပ်ဖို့ရတယ်သူတော်ဘာဆွဆွဲတာများဓမ္မဗရာမှာဟောတာလည်း မဗရမနာပရိသံဝီလောမာရိနာပရိသံငကတကံအရနောဝဟုသေယတကံဤအကတံဤဆိုကုသသာမလျော်တဲ့အမှုတွေကိုမစင်စားပါနဲ့သူမလျော်တာသူ့ဟာနဲ့သူ့ကြည့်နေသူပဲကိုယ်နဲ့ဘာမှမဆိုင်ဘူးနာပရိသံဝီလောမာရိအဝိသေယပရိသံဘဝတဲ့ဝီလောမာရိမလျော်သောအမှုတွေကိုနာဝိသေယမစင်စားမစင်ကြပါနဲ့အမြတ်အပြည့်ကိုမရှိပါနဲ့ နာပရိသံကတာကတံပရိသံသူတော်ဘာတို့ကတာကတံပြပါသည်မပြပါသည်ကိုနာဝိခေယမစင်စားရတဲ့သူတော်ဘာတွေဒါပြုရင်သာပြုပြင်သာလည်းသူမပြုဘူးဒါရင်မပြုတင်တာတွေသူပြုတယ်သူညကဲ့ရဆိုတာဒီလိုကဲ့ရတာပဲမလုပ်တင်တာတွေသူလုပ်တယ်မပြောတင်တာတွေပြောတယ်ပြောရမယ့်ဥစ္စာမပြောဘူးလုပ်ရမယ့်ဥစ္စာမလုပ်ဘူးဒီလိုကဲ့ရကြတာပဲအဲ့ဒါတွေသူညပြည့်စုံတိုင်းရှာမယ်အတနောဝဝိခေယကတာနိအကတာနိစသ အရဏဝါမိမိဤသာလျင်ကတာနိစ္စပြုမိပြီးတော့ကိုလောအာဂတာနိစ္စမပြုမိသေးတော့လောဝိခေယကြည့်ရှုရမယ်သင်မြင်ရမယ်စဉ်းစားရမယ်ကိုယ်နဲ့ဆိုင်တဲ့မှုတွေကိုယ်တာဝန်တွေပြုမိရလားစဉ်းစားရမယ်ရည်ကြည့်ရလားကိုယ်တာဝန်တွေကြည်ရလားဆိုစဉ်းစားညာများဆိုတော့ညာတရားတွေပေါ့လေအကျင့်အမှန်ဒီကမ္မဒီညာအကျင့်တွေ အဲ့ဒါမကျူးမိရလားမကျူးမိတာလေရှိနေသလားစဉ်းစားရမကျူးတင်တာတွေမကျူးဘဲနဲ့ပြင်ဆင်ရမယ်ကျူးတင်တာတွေကျူးမိစေရမယ်မကျူးမိနေရနေသလားကျူးမိရလားမကျူးမိရလားမကျူးမိဘဲနဲ့ကြားနေသလားတို့လင်းရနေတာရှိသလားဆိုတာစဉ်းစားရမယ်တဲ့ကိုတာဝန်ကကိုစဉ်းစားလူမျိုးဥစ္စာတွေမစဉ်းစားနဲ့ကိုသီလဘက်ကဆံရည် ပြုမိရလားမပြုမိပဲမဆောက်ကြောက်ပဲညနေသလားစဉ်းစားရမယ်။ဘာလို့လဲ။သူများအပြည့်ရှိတာကသူများအပြည့်ရှိတာသူများခံရမှာသူပြည့်နေသူကဘာမှကိုယ်နဲ့မဆိုင်ဘူးကိုယ်ပြည့်ရှိတာတော့ကိုယ်ခံရမှာအဲသံဃာပြည့်ထားပါတော့လောကပြည့်ရှိတယ်။လောကမှာရာဇဝမှုနဲ့ဆိုင်တဲ့ဥစ္စာတွေမတော်တာတွေကိုပြုမိကိုယ်ခံရမှာပဲ။ဘာပဲဖြစ်နေနေ။ တရားဒီပြင်းမတရားဒီပြင်းအဲ့ဒါတွေမစဉ်းစားနဲ့မတော်တာသွားပြုမြင်တော့ဘုရားရမှာပဲလို့သာတော့အဲ့ဒါမပြုမိမှနေရာကြမပြုမိမှနေရာကြမယ်အဲ့ဒါကြောင့်ဒီလာဘက်ကလည်းမချွေရင်ရအောင်တမာရီဘက်ကပညာဘက်ကလည်းပဲကိုပြုမိရလားမပြုမိရင်ရှိနေသလားဆိုတာစဉ်းစားရမယ်တချို့ကသီလတော်မကောင်းမဆောက်ချက်ပါလေအဲဒီလိုပုဂ္ဂိုလ်တွေကငါသီလတော်မရှိသေးဘူးဆိုရင်သီလပြည့်စုံ အားထုတ်ရမှာအခုဒီငွေတို့တွေမှာဓမ္မပူဇော်ပွဲထဲမှာဒီလိုတရားတွေအများကြီးပါတယ်ဟိုကိုယ်တော်တွေကဟောနိုင်ပါတယ်အကျေချက်ဟောနိုင်တယ်ဒါနဲ့အကျေချက်ဟောနိုင်တယ်ကိုယ်တော်တစ်ပါးတည်းနဲ့ဒီနေ့ကုန်သွားပြီလို့ဒါကြောင့်မို့မှာနိုင်ဝဲနိုင်ဝဲသိတာအဘိဓိတွေတော့အပြင်မပြောရဘူးပြောကြည့်ရင်တော့နည်းနည်းပါးပါးတော့ထည့်ပြောပါလို့သူခွင့်ပေးထားပါတယ်သက္ကရာဘုံအနေပါလို့ရည်ကြီးတဲ့နေရာလေးနည်းနည်းတလုံးတလေးတော့ထည့်ပြောကြပါ အခြေကြီးပြောနေရင်သူတစ်ပါးနဲ့တဏှာကြီးနှစ်နာရီကြာတိုင်းဘယ်သိတဲ့ပုဂ္ဂိုလ်ဟောရတာလဲအဲ့ဒါသိတဲ့ပုဂ္ဂိုလ်တွေလည်းဟောခွင့်ရအောင်လို့ဆိုရင်အစီအစဉ်လုပ်ထားပါလားအဲ့ဒါမှ24ပါးသာဒီထဲမှာတချို့မဟောရတာရှိသေးတယ်ဟောဟောဖို့ရပြက်လာတယ်လို့အဲမဟောရဘူးလို့သူကလည်းနောက်ကျနေတယ်ဟောရပဲဖြစ်နောက်တစ်နေ့ကျရင်ဟောမှာအဲ့ဒီတရားတွေကမှဒီလိုဟာတွေအများကြီးပါပါတယ်အဲကိုမှုကိစ္စတွေသီလသမာဓိပညာတွေ ီလမပြည့်စုံရင်ပြည့်စုံစေရမယ်သမာဓိကလည်းမပြည့်စုံရင်ပြည့်စုံအားထုတ်ရမယ်ပညာကလည်းမပြည့်စုံရင်ပြည့်စုံအားထုတ်ရဝိပဿနာတရားနဲ့အားထုတ်ဘူးရလားစဉ်းစားမှာအာမထုတ်ဘူးရင်အားထုတ်မှဖြစ်မှာပဲအားထုတ်ပြန်လည်းပဲဒုအသညာနေညာဖြစ်ဘူးဗလားနာယုတ်ပိုင်းခြားသိပြီဗလားအကြောင်းကျိုးပိုင်းခြားပြီပြီဗလားပြည့်ပြည့်အိစ္ဆာဒုက္ခအနတ္တရေညာ ရှင်မလားဥရိယရယအဖြစ်အပျက်လင်းလင်းများများပြီးတယ်ညာများဖြစ်သလားဘုန်းကြီးတို့ကြားရတာဥရိယရယဖြစ်ပုံရောတာကြီးအဲ့ဒါတွေကြားရတဲ့ကကိုယ်မှဒီလိုဖြစ်ရလားမဖြစ်ရလားစဉ်းစားမှာပေါ့နောက်ဘင်္ဂညာဘုရားညာအာရိနဝညာနိဗ္ဗာန်ညာမုသုညာဥပိ္ပခာညာသင်္ခါရုပ္ပခာညာတွေဖြစ်ပုံတွေဟောတဲ့အခါကိုယ်ဒီလိုအားတွေဖြစ်ဗလားစဉ်းစားရမှာမဖြစ်သေးရင်ဖြစ်အောင်အားထုတ်ရမှာပေါ့ဒါကြောင့်ကိုယ်အတွက်သာစဉ်းစားတဲ့သူများကိုမစဉ်းစားနဲ့သူများအကြည့်ကို

ပုဂ္ဂိုလ်တော့မခေါ်ပါဘူးသူတွေကလည်းဒါကြီးတယောက်သူကတော့ခုမရှိပါဘူးမရှိပါဘူးတရားတွေပါလေလေ့လာနေတာမဟုတ်ဘူးသူကတရားလေ့လာတော့မဟုတ်ဘူးရိုးရိုးပါပဲသူအဲဆာဘွဲရဒါကြီးတယောက်ပါတရားဆောက်တင်တော့မဟုတ်ဘူးဒါဝဲရဒါကြီးတယောက်ဘုန်းကြီးဆွမ်းသာသွားရင်သူ့ရင်ဆွမ်းသာသွားတော့သူသမီးကဓမ္မတရားရဲ့အကြောင်းကိုပြောတော့ဟာမြတ်ကြီးတွေလည်းပြောနေတယ် ဒီမှာကြည့်တော့ခံကြတာဒါပြီးကြရပြင်းမဟုတ်ဘူးဒီအဲ့ဒီဓမ္မတယောက်ကဒီဘုရားဘာသာကိုမဟုတ်ဘူးသူကဘုဘာသာကြိုက်နေတယ်ဘုဘာသာကိုဘုဘာသာပြင့်နေတယ်ကဒါပြောတာပါပဲပြီးကြရမဟုတ်ပါဘူးအဲ့ဒါကိုပဲဒါကြီးကသူသမီးကိုသူပြည့်ဟာသူများပြည့်တယ်လို့ပြောနေဆိုတော့နေရာကြတယ်ခါကြည့်တယ်နောက်ဘုန်းကြီးတစ်ပါးကလည်းဘုန်းကြီးပြင်မှာပဲဒကာကြီးတယောက်ကအခြားပုဂ္ဂိုလ်တို့ရဲ့ ကျွင်းကြတယ်ပေါ့လေတရားနဲ့စပြီးတော့ပြောဖို့ဆိုပုံတွေဒါလည်းညံကြတယ်ပြောမလို့စကားကြီးတယ်စကားကြီးတယ်ခွန်ကြီးဟာသူများပြည်တယ်မပြောနဲ့တဲ့ဥစ္စာမပြောရဘူးတဲ့ဒီဆရာတော်ကြီးလည်းနေရာကြတာဥစ္စာနာကြတယ်နာကောင်းတယ်အဲ့ဒါသူဘာအပြည့်ပြောတာမပြောဘဲနေနိုင်ရင်ကောင်းတယ်အဲပြောလို့ရှိရင်လည်းသူကဆွဆွဲတာမဟုတ်ဘဲနဲ့ဆွဆွဲမြင်ခဲ့တာပေါ့ဟုတ်လို့ရှိရင်တော့လည်းဆိုလို့ရှိရင်မဟုတ်ဘဲနဲ့ဖြစ်တာပဲညာသားကမဟုတ်ဘဲနဲ့ဖြစ်တာလေဟုတ်လို့ဖြစ်တော့မှလည်းကိုယ်ဘာမှအကျိုးရှိဘူး ဘာမှယုံကြည်ဘူး။ဒါကြောင့်သူတော်ကမစွဲပါနဲ့။သူတော်ကမမြင်စေပါနဲ့ခဏပါခဲ့တဲ့အတိုင်းပါပဲ။ပါတိမောက်ခေစာတံဝရပါတိမောက်ခေစာပါတိမောက်သီလနဲ့တံဝရောဆောင်ကြည့်ခြင်းသုတ်ပိထားခြင်းကတပါတဲ့ပါတိမောက်ကပါတိစောင့်ရှောက်တဲ့သူတော်မောက်ခလွတ်စေတတ်တဲ့သူ့ကိုစောင့်ရှောက်ရင်သူကပြန်ပြီးတော့လွတ်စေတတ်တယ်။ဘယ်မှလွတ်စေတတ်တုံးလောကဘေးတွေမှာလည်းလွတ်စေတတ်တယ်။ အာတိမဘသံဝရသီလရိုးသည်စောင့်ကြောက်နေတဲ့ပုဂ္ဂိုလ်လောကမင်းဘေးကိုယ်သူတွေများဘေးစသည်တွေဒါတွေအကုန်လုံးလွတ်တယ်တချို့ရဟန်းတော်တွေမှာတကိုယ်တွေများတွေကညတိုက်သွားတယ်ဗာပြီးသွားတယ်ရှိတာအဲ့ဒါတွေကသူ့မှာအာတိမသိခါဘုရားရိုးသည်မကျင့်လို့သူ့မှာသူ့စရာကျက်စရာတွေသူသိမ့်ထားလို့အတိတော်တွေရှိတတ်တယ်ဆိုအဲညာသောမှုကတည်းကလည်းပဲဒီလိုပဲ ယူသည်ပြင်မနေတဲ့အတွက်ဗာတိမောက်သိခါဖို့ယူသည်စောင့်ရှောက်လို့အဲ့ဒီမင်းကြီးမင်းနာနေလဲတင်းတယ်အဲ့ပါလေကပါတိမောက်ခကံဝရပိလာပိလာသိခါကိုယူသည်စောင့်ရှောက်နေပိလာသိခါဘုကလောကဘေးဓာနေမှာလည်းကင်းရောက်စေလွံ့မြောက်စေရတယ်အပယ်ဘေးမှာလည်းလွံ့မြောက်စေရတယ်တဲ့ပယ်လေးပါလေဗာတိမောက်ခကံဝရပိလာဆောင်ရုံးနေဘယ်မှမကြပဲဘယ်မှကြဘူးဘယ်ကလွံ့မြောက်တယ်ဒီနေ့တရားတို့မရနိုင်ဘူးလေဘယ်ကလွံ့မြောက်တယ်ဒုက္ခရီဘုံနေရောက်နေတယ်အမှန်ကောင်းပါလား ပြီးတော့အဲဒီသီလရင်းကပြုပြီးတော့တရားထုတ်ရင်သံဃာဝဆင်းရဲတွေအလုံးစုံမှလည်းလွတ်မြောက်နေနိုင်တယ်တဲ့ဒါကြောင့်ပါတိမောက္ခသူ့ကိုကျင့်ရင်သူ့ကိုစောင့်ကြောက်လို့ရှိရင်သူကဘေးမျိုးမျိုး၊ညာမျိုးမျိုးဆင်းရဲမျိုးမျိုးတွေမှာလွတ်မြောက်စေရတဲ့သီလပဲအဲဒါရှားမဟုတ်ဘူးလူတွေမှာ၅ပါးသီလညာတော်တွေမှာတော့ညာသီလပါအဲဒီသီလတွေလုံးလုံးချင်းချင်းသို့ပိတ် တကားမပွင့်အောင်သိုးပေးထားရမယ်တဲ့ဒီနေ့ဆောင်းချောရမယ်လို့ဆိုလိုတာပါပဲမတ္တညုသာသာဗတ္တသမိဗတ္တသမိသွမ်း၌မတ္တညုသာသာအတိုင်းရှိပြီးခြင်းဟာတော့သာဝေသောဖွယ်မှာအတိုင်းရှိပြီးရမယ်သာဝေသောဖွယ်ဒီအတိုင်းရှိပြီးရမယ်တဲ့ဒုက္ခနဲ့ခါလည်းပဲကိုယ်နဲ့တန်ယုံဒုက္ခမှာညတွေဝင်လေးသွားအောင်လို့တဲ့တဲ့တဲ့ နာနာသာသာတွေဒုက္ခလို့ချင်းသူများတွေဝန်လေးတဲ့ဝန်လေးအောင်ကိုယ်နဲ့သုံးတန်အောင်ဒုက္ခမှာသုံးဆောင်တဲ့ခါကာလမှာလည်းပဲတန်ရုံသုံးဆောင်ပါတဲ့ဒီသုခနာဆင်နေပြီးသုံးဆောင်ရပေးကဆွန်ကျဲလို့ရှိရင်လည်းပဲပေးတင်ပေးလိုက်တာပေးပါတဲ့မပေးတင်မပေးလိုက်တာတွေကိုအဲပေးလို့ရှိရင်ဒီဘိုင်းကဒီဗီဒီယိုလေးပေးလို့ရှိရင်ပြည့်ဖြစ်ပါတယ်ကိုယ်ပိုင်ပြည့်ဖြစ်ဖြစ်အောင်တော့ မပေးခင်မပေးလိုက်တဲ့မထိုက်တန်တဲ့ပုဂ္ဂိုလ်တွေဒီပြီးရပါပြီးလို့ရှိရင်ကုလသုသနာနေသနာတို့ဒါတွေဖြစ်တတ်တယ်ပြီးတော့တရားရိယဝိနိပါဒနာတရားဓမ္မတွေကဒီပစ္စည်းဒီဆုံးကိုညီဝဲပြီးတော့သီလသမာဓိပညာတွေကျင့်လိုက်မယ်လို့ညော်လင့်နေယူလိုက်တာကိုအဲ့ဒါကိုကိုကမတော်တဲ့ပုဂ္ဂိုလ်သွားပြီးတော့ပေးလိုက်တော့ ငါဓမ္မတွေရည်ရွယ်ချက်တိုင်းမဟုတ်ဘူးသရာရိယဝိနိပါဒနာတဲ့သရာလို့သူသားနဲ့ပစ္စည်းတွေကိုဖြည့်ဆည်းကြရရောက်တယ်အဲဒီလိုပြည့်ပြီးရှိတယ်ဒါကြောင့်အဲဒီလိုပြည့်တယ်မရပါအောင်လို့အတိုင်းစီပြီးပါတဲ့ပန်တင်းသဗ္ဗေနာတနံပန်တံပအန္တံပအလွန်ဝေးတယ်ပေါ့လေအန္တအသွန်ပြတ်ကြအလွန်သွန်ပြတ်ကြအပြုရမပြုအဲလူတွေဘာတွေသွားလို့လာလဲလွယ်ကူတဲ့နေရာနေမှသာသနာပြုလို့ဖြစ် ဒါကတော့သင်လျော်ခိကာလာလေးပဲကြည့်ပြီးတော့သတင်းသုံးမှုပါပဲအဒီစိတ်တွေလွန်မြတ်သောစိတ်နိုင်လွန်မြတ်သောစိတ်နိုင်လွန်မြတ်သောစိတ်ဆိုတာပဂရိစိတ်တဲ့လွန်မြတ်တဲ့သမာဓိစိတ်ဝိပဿနာစိတ်ပေါ့အဒီစိတ်တွေလွန်မြတ်သောစိတ်နဲ့အာယောဘောစအမြဲတမ်းအထုခြင်း၎င်းသမထဝိပဿနာတရားကိုအမြဲတမ်းအထုပါတဲ့အဲ့ဒါကတခုအလုံး၆ခုရှိတယ်အနုဘဝရအနုပဒါဒဉာဏ်နှစ်ခုပါဠိမောက္ခသံဝရက၃ခုမတ္တညုတာ၄ ခန္ဓာပင်နာကတောကြောင့်နေတာကငါအဓိစိတ်ဓာအာယောကတခုနဲ့ဆို6ခုဧကံဤ3 6ပါးဒီဘုရားနံဖျားရှင်တို့ဤသာသနာအဆုံးမတော်ပေ၏အဲ့ဒါလေးဆောင်းမှုကလေးပဲဆိုကြပါစို့ဒီနေ့တော့ကြားသွားတယ်ပုဂ္ဂိုလ်ဆွဆွဲနှင်းစေကင်းစေကိုခြင်းသီလလုံးဝလုံးစေ သာနိုင်လဲဒီမြဲအတိုင်းစေလူသူစိတ်တောင်းတော်ကြောင့်မာနေစိတ်ညာလုံငန်းကြိုးပမ်းပါလေသောပါဖရာဆုံးပါပဲသောပါဖရာဆုံးပါပဲ ကိုဆွဆွဲညင်စေခြင်းစေကိုခြင်းသီလလုံးဝလုံးစေကိုခြင်းသီလလုံးဝလုံးစေသာနိုင်လဲဒီမြဲအတိုင်းစေသာနိုင်လဲဒီမြဲအတိုင်းစေသူသူစိတ်တောင်းတော်ကြောင်းမာနေသူသူစိတ်တောင်းတော်ကြောင်းမာနေပညာလုံငန်းကြိုးပမ်းပါလေပညာလုံငန်းကြိုးပမ်းပါလေ ၆ပါးဖရာဆုံးပါပဲအဲဒါဩဝါဒပါဠိမောသုံးကသာဒါပါပဲသုံးကသာကြည့်ရင်တချို့မြတ်စွာဘုရားတွေဩဝါဒပါဠိမောလို့ဟောတာပဲဝိနိတိကဘုရားတော်မှာပြည့်နေမှုလေဒါနဲ့ကျင့်ကြံအထုတ်ပြီးတော့

ပြည့်ဝရာတွေလုံလောက်နေတယ်သူကမှန်ကောင်းတဲ့ဥစ္စာပဲမှန်ကောင်းတဲ့ဥစ္စာပဲမကောင်းမှုများကြောင့်ကြပဲလေကုကုသိုလ်တရားဖြစ်ပွားဆုံးနေမိမိစိတ်ဓာတ်ဆွတ်ဆွတ်ကြည့်ပြီးဒီသုံးပါးဘုရားသုံးပါးပဲအဲ့ဒီဟာလေးကိုဒါလေးတော့ကြောက်အောင်ဆိုရအောင်မှသင်တယ်ဒါလေးဒါလေးတော့ရပြန်တော့ဟန်ကြမကောင်းမှုများကြောင့်ကြပဲလေကုသိုလ်တရားဖြစ်ပွားဆုံးနေ မိမိစိတ်ဓာတ်ဆွဆိုသူစေမိမိစိတ်ဓာတ်ဆွဆိုသူစေဒီသုံးပါဘုရားဆုံးပါပဲဒီသုံးပါဘုရားဆုံးပါပဲမကောင်းမှုများဆောင်ကြပဲလေမကောင်းမှုများဆောင်ကြပဲလေ တရားဖြစ်ပွားဆုံးလေမိမိစိတ်ဓာတ်ဆွဆောပြုစေမိမိစိတ်ဓာတ်ဆွဆောပြုစေသုံးမဖရာသုံးမပဲသုံးမဖရာသုံးမပဲမကောင်းမှုများဆောင်ရှားပဲလေမကောင်းမှုများဆောင်ရှားပဲလေ သောတရားဖြစ်ပွားဆုံးစေကုသိုလ်တရားဖြစ်ပွားဆုံးစေမိမိစိတ်ဓာတ်ဆွတ်ဆော်ဖြူစေမိမိစိတ်ဓာတ်ဆွတ်ဆော်ဖြူစေဒီသုံးပါဘုရားဆုံးမပဲဒီသုံးပါဘုရားဆုံးမပဲအဲ့ဒီဘုရားဆုံးမတော်နဲ့ဤချင်းချင်းအထုံနိုင်ကြမိမိတို့တို့ပြသောမညာဖွညာဖြင့်နိဗ္ဗာန်ကိုလင်ညာသောဆက်ရောက်ရမျက်မှောက်ပြုနိုင်ကြပါစေ။

ဘောဂီပုဂ္ဂိုလ်ပါဘောဂီပုဂ္ဂိုလ်ပါဘုရားကောင်းတို့အားလကားသင်လျော်သောသင်လျော်သောပစ္စည်းတို့ဖြင့်ပစ္စည်းတို့ဖြင့်ထောက်ပံ့လူတန်းခဲ့ပါကုန်၏ထောက်ပံ့လူတန်းခဲ့ပါကုန်၏ယခုအခါယခုအခါ25နှစ်မြောက်ဝေရုသဖြင့်ကိုလည်းသင်ကျင်းပါပါကုန်၏ဤဝေရုသဖြင့်ကို ရာ၌မြတ်စွာဘုရား၏သာသနာတော်ကျေစွာတည်ရခြင်းသွန်ကားခြင်းဤပွားခြင်းသိပင်ခြင်းကျိုးငါ၎င်းဤတော်တို့သည်သံဃာဝဆင်းရဲမှာမြတ်မြောက်ပါရခြင်းကျိုးငါ၎င်း ရာတော်လာသောရာတော်လာသောအဲခုနှစ်နှစ်မှစ၍ဘင်္ဂါတော်အားလကားယောဂီပေါင်းတို့အားလကားစရောက်လာသောမိတ်သင်္ဃာပေါင်းတို့အားလကားနည်းနည်းသွန်းနေသွန်းတော့ဖြင့်ကျွေးမွေးလူသားပါကုန်၏ ထိုသောလူသားပြည်လည်းသာသနာ့စိတ်သာဆိုင်ရာရှင်မြတ်တို့အားဤရအပ်သောသင်္ဃာလက်ဆွဲအိသာအောင်အပြာပဲသရှိသောအမျိုးမျိုးသောလူဝဲဝတ္ထုတို့သောဤရရင်ရှိသည့်တိုင်း ကြ၍လမ်းပါကုန်၏ဒီကောင်းမှုပေါင်းသည်အာသောတရား၄ပါးတော်၏ဘုံရာအကုန်ကြောင်းဖြစ်သောပညာပညာနိဗ္ဗာန်ကိုသက်ဆောင်ပါစေသည်ဒီကောင်းမှုကြောင့်ကျွန်ုပ်တို့သည်ဘေးရန်အန္တရာယ်ဟူသမျှတော်မှာ ခစေသင်လွတ်ကြ၍အသက်ရှင်ခြင်းနာကင်းခြင်းကျမ်းမာခြင်းသံသာများခြင်းသတိသောလောကီလောကုတ္တရာကောင်းကျိုးချမ်းသာမင်္ဂလာပေါင်းတို့နှင့်ခါခတဲ့ပြည့်စုံကြ၍ သင်္ခါထသိမ့်တော့၏ဉာဏ်ညာဖြစ်သောနိဗ္ဗာန်ချမ်းသာမြတ်သောသိမြတ်စွာရောက်ရပါလိုပါ၏သင်ဗျာအမြမွေသေးခင်ဟိုဒီကိုတော်တွေပြောထားကြမှာအောင်မယ်။အော်လူဝဝတ္ထုတွေရည်ရထားတဲ့ဒိဋ္ဌာဆရာဆရာတော်တွေတချို့လည်းပဲကမ္မထာနာအဲဝင်ဓမ္မဂတိက လက်ထောက်ကမ္မထာကသိရတယ်ရွေထားတယ်ရှိပါတယ်အဲ့ဒါတွေကဟိုစံကြောင်းတော့အောက်ထမှာကြွပြီးတော့လူခံရဖို့တွေကရပစ္စည်းတွေဟိုမှာတည်ပြီးတော့ဒီမှာတော့ကြရုံရုံနဲ့ဘာလို့လို့ဖြစ်မှာမဟုတ်ဘူး။ကဲမျှဝေဒီကောင်းမှုပေါင်း၏အဖို့ပါကကိုအမိယခာဆရာသမားတို့အား၎င်းသေမျိုးတို့အား၎င်း ၌ရောက်ရှိနေသောသိက္ခာပေါင်းအား၎င်းသမုဒ္ဒယိကိုဆောင်နာအိမ်ဆောင်နာမြို့ဆောင်နာရိတ်တာဆောင်နာသာသနာတော်ဆောင်နာလောကကိုဆောင်ကြသောနာ ရာမင်းယမမင်းသာရှိတော်နာပေါင်းတော်၎င်းကျေဥစွာဘုဒ္ဓဖြင့်ညာပေးပေပါကုန်၏ဝေလွန်ညလေသောသေညိုးပေါင်းတော်အားလည်းညာပေးပေပါကုန်၏ လုံးစုံသောသတ္တဝါပေါင်းတို့အားလည်းမြတ်ပေးဝေပါကုန်၏မိဘတော်မှာစ၍လုံးစုံသောသတ္တဝါပေါင်းတို့သည်မြတ်ရကြ၍ကိုယ်စိတ်နှပြသမ်းသာကြပါစေမြတ်မြတ် Bye.